ကောဇာသဂရိ1348ခုနှစ်ဥဒိဝတန္တမူလာယာတိတော်တလေးလာဇံတော်ရဲ့ရှနေနေ့ညသာသနာ့ဣဒ္ဓဆရာတော်ဤမင်းနေ့မင်္ဂလာခါတော်ကိုဤမှ၍တလေးတာဗျာမူจิตသံဃာတို့တရားနဲ့ပြောခြင်းယောဂီသူတော်ရှင်တို့အာနန္ဒအာယုမနာနဲ့အာယုဆွမ်းစိတ် နိဂံမောခြင်းချိုးခြင်းဩဇာပြပြနိညာနေအခါပြောရမကတို့ဖြင့်တိုက်ကျွေးလူတမ်းသည့်ကုသိုလ်မင်္ဂလာဖြူမျိုးစတလာနေဥလံကင်းတော်အုံးကြီးမိသားစုတို့ကမဟာတတိပဒဓမ္မပိမနောအတွက်ကြံ့ဝေတထောင်တို့ကိုလူတမ်းသည့်ကုသိုလ်မင်္ဂလာဝေဟောကြားတော်မူအပ်သောနုမောဒနာဓမ္မကထာ ဘုဒ္ဓရနိကတာမပဒပါဠိအဋ္ဌကရာပင်လာရှိသည်လူများအလူဝဲတဲ့ကိုရင်ငယ်တရားဒေသနာတော်ဘုန်းကြီးတို့ကလေးဟောကြားနာကြားကြီးညိုကြမဲ့တရားကပါပါလိမ့်သူများအလူဝဲတဲ့ကိုရင်ငယ်တဲ့ဒါနရဲ့သွားအား လူလည်းများအာလုံးပြည့်မြောက်စေနိုင်တဲ့သိတိပေါက်တရားလို့သူတော်ကောင်းတို့ရဲ့နှလုံးသားမှာရှိမိတရိုင်းပါတခိုင်နဲ့ရေတမုံသွမ်းတသုတ်ပင်ဖြစ်ပါစေတတ္တတရားလလဒီရာတိတ်္ခသမารိတိတ်္ခပညာတိတ်္ခစီဩဇာရှိတဲ့အလူကပုဂ္ဂိုလ်မြေမျိုးမှာဆိုင်ပြုလိုက်ရမယ်ဆိုရင်အမတအကျွတ်တရားရှိမှတယ် အဲ့ဒီအကျိုးတရားကြီးမားကြောင်းကိုခဏကိုယ်ကိုယ်တိုင်ပြုစီမဟုတ်ပဲသူများလူတားနေအလူကိုဝယ်ယူတဲ့ကိုရင်ငယ်ကလေးရဲ့အကြောင်းအဲ့ဒါဖြင့်ဘုန်းကြီးတို့မှတ်တမ်းနဲ့သာရကပြုကြမယ်ယောဝေတရောဘိက္ခုတိဣမောသတ္တပုဗ္ဗရာမေဝိဟရတောသူမနာမမေရာအာရဘဂတိတိ ယောဟဝေတရောဘေကုတိဣမန္တမနေလနာယောဟဝေတရောဘေကုအစပြာတိလူများအလူဝတ်တဲ့ကိုရင်ငယ်ဆိုတဲ့ဤတရားဒေသနာတော်မြတ်ကိုသာတာလူနာပြမတ္တဝါတို့လိမ္မာရေကျေကိလေသာဝေအောင် တရားဖြစ်ပြီးဆောင်ကဟောကြားတော်မူတတ်သဖြင့်အလွန်ကြည်မြတ်သည့်တရားဖြစ်တော်မူသည့်ဘုရားကိုယ်တော်မြတ်သည်ဘာဝတိယသုံးအစအဝအစာစာမအင်္ဂလာမပြည့်စုံဘောမောက်တဲ့ဂုဏကကိုထောက်ထား၍တာဝတိအမိယာတော်မြို့တော်ကြီးဝါသသပြည့်စုံတာဝတိမြို့ရွှေကုန်၏အရှင်သူသူအရနိုင်စီတော် ဘုဗ္ဗာရာမေကျောင်းနဂါယီပုံညာဝဒနာကျောင်းမာကြီးဝိတာကသာမမိနတပြေလေးအပြည့်၈တောင်တို့ဒီ24ကလေးမြစ်စင်မတော်ရရောစွာဆောက်လို့လူတာ၍လီလာကြာအကြောင်းရည်တတ်ကြဘောတပင်ချင်းရင်ကျင်းမအပ်သောပုဗ္ဗာယုံခေါ်ကျွေးကြောင်းတော်၌ဝိရဏတော်လူနာပြမသတ္တဝါများညာတဏ္ဍလျက် ဒီမှာပေါ်မှာကရုဏာဖြင့်သံပြောနေတော်မူခြင်းသုမနာသာမေရာသူများအလူကိုဝဲတဲ့ကိုရင်ငယ်သုမနာကိုအာရဝယိယသမုအကြောင်းပြု၍ဝါနောက်ယခုလူသာဒါနစွာကိုအတုယဝမြောက်ကြစေသာရေလို့ကတေတိ ဧတနာကမောဖွေဟာလောက်ပြင်းတုံလုံးမသွေဟောကြားတော်မူခဲ့ပါပေတည်းူများအလူဝဲတဲ့ကိုရင်နဲ့သူရဲ့သတ်သွားကိုသိကြပြောလို့မဖြစ်ပါဘူး အမိကပြောယုဆိုတဲ့ရှင်အလိုရုဒ္ဓာဤမရှိမလားမမြောက်သောစကားမကြားရပါစေကြောင်းတောင်းဆုပန်းရှင်သည့်ဇာလန်းနှင့်ရှင်တွဲဆက်ဆက်မှဒီဇာလန်းဟာပြည့်စုံပါလိမ့်မယ်။ဤတယပတုမௌဒရာလောဘောဂတလုံငါသောကဘာတသိတ္တကပွင့်တော်မူတဲ့ဘုရားလက်ထက်တော်မှာရှင်လူရောဓာလောင်းจิตတော်မူတဲ့ပုဂ္ဂိုလ်သည် ဘဒုမောတရာဘုရားရှင်ကသုသသနာတခွင်မှာဖြင့်ဒိဗ္ဗစကုထူးမြတ်သောမျက်စိအမြင်အရာဣတရပေးတော်မူတာကိုမြင်တော်မူခဲ့အဲလိုမြင်တဲ့ဖြင့်ကိုစုမိမိလည်းဘုရားယူလိုသောဌာနများရှိကဘောဂတိမောတရာမြတ်စွာဘုရားလက်ထက်တော်အခါကာလ၌ ဂုဏီသရမြင်မတိတေရောအထူးထူးခြားခြားစီမိတို့ဖြင့်ကြီးကြီးကျယ်ကျယ်လူသားရေသောစုကိုပန်းစင်၍တောင်းပါလေ။အရိမုဒ္ဒရာမြတ်စွာဘုရားကလည်းဤနေ့မှထဘာဒကသောတဲ့ကဘာတနေရောက်တဲ့အခါဂေါတမမြတ်စွာဘုရားလက်ထက်တော်နာအနုရုဒ္ဓအမိတော်ဖြင့် ဒယံဇက်ကိုဧတရေစုတူးကြီးကိုသောခုပန်စင်မှာဧကမௌကြမြင်တော်မူရသဖြင့်သင်လိုအပ်သောသူများမင်္ဂလာပြပြနှင့်မௌကြမသွေပြည့်စုံပါလိမ့်မယ်ဒီတော်မိတာပြတဲ့အောင်တစိတ်ဖြင့်ခန္ဓာရွယ်ကြတော်မူတဲ့အခါမှာရှင်တို့ရုဒ္ဓအလောင်းမျိုးသားသည် ကမ္ဘာတတိဆိုတဲ့ကာလကိုပင်လေယနေ့လက်ပြန်ဖြစ်ရတော့မယ်စိတ်အားတက်ကြွမှုဖြင့်နောက်ခါကာလဒိဋ္ဌဝဇ္ဇကိုရနိုင်ကြောင်းကောင်းမှုမင်္ဂလာပြုလို့ကျင့်ရမည်နီလာပြားပြားတွေကိုမေးမြန်းလျောက်ထားပြီးတကားလားအတတ်နိုင်ဆုံးအခြေခံအနေအချင်းကျင့်သုံးခဲ့ပါတယ်အဲ့လိုနေပြီးတော့လူပြေကနာပြေနာပြေကလူပြေ ဒုက္ခလေးတော်တဲ့ချမ်းသာတဲ့ဘဝတွေမှာကဘာတသိမ့်တိုင်တိုင်ကျင်လေးပြီးတော့ဘုရားတော်ဘောရမမြတ်စွာဘုရားလက်သက်တော်အကာရောက်တဲ့အခါတတိယကကုသိုလ်ကမဲ့ပွဲတဲ့အလက်ကျုံတဲ့အခါကျတော့ဆင်းရဲတဲ့အမျိုးမှဖြစ်ရှာတဲ့ကဘာတသိမ့်ကာလဒါနစွာဟောဖြင့်ဇာတွေဘုံ ကျင်းလေးပြီးတော့ဗောဓမာမြတ်စွာဘုရားလက်ထက်မှာဆင်းရဲတဲ့ဘဝအနာပါရဆိုတဲ့အမည်နဲ့မြက်တွေကိုထမ်းပြီးတော့ရောင်းစားနေရကြတယ်မြက်ထမ်းသမားဘယ်လိုပါလဲအဲဒီလိုမြက်တွေကိုထမ်းပြီးတကလာရောင်းစားနေတဲ့အချိန်ကာလမှာဟောနန္ဒမူလံကိုဝ၌ ကိလေသာမြေအจิตကိဝေစင်ကြတော်မူတဲ့ဥပါရိဒအမိတွင်ခဲ့တဲ့ရှင်မြစ်စေကမုဒ္ဒနာတိကျေကဝတ္တသိမ္မာမိရောပြားပြားလေးဖြစ်ခြင်းတော်မူလာပြီးတော့အများအပြည့်တစ်ပါးသောပုဂ္ဂိုလ်တွေကိုတစ္ဆာတိအောင်မဟောကြားနိုင်ပေမဲ့ထိုရှင်မြစ်စေကမုဒ္ဒလေးကိုဖူးမြင်လူတန်းကဆူတောင်းရမတွင်မြင်တောင်းနိုင်ဆူတွင်ပြည့်စင်နိုင်တယ် အရိစိတ်ရှိကလေးစိတ်တိကဗုဒ္ဓဥပရိဒ္ဓဒီမှာဘယ်သူများကလေးပြင်းမြောက်ရပါမလဲဒါလိုမျိုးတော့ရင်ပြည့်တော်မူတဲ့အခါမှာမြတ်တွေကိုထံပြီးတကားလာစနေရတဲ့ပင်မကြီးစွာဆင်းရဲတဲ့အာနာပါရရှင်နုရရဲ့ရှင်နုရုဒ္ဓရဲ့အလောင်းနဲ့အဲ့ဒီပုဂ္ဂိုလ်အားချင်းမြောက်ဖို့ဆိုပြီးတော့ ဇာဘိညိမေကောင်းရင်အားကြွလို့ဤတိပရဏယတိယလို့ဤမြေ၌လက်စေယအရိမရောက်တဲ့အခါကောင်းမွန်စွာသဘိသင်္ဃပြင်ဆင်ပြီးတော့မြေထံသမလာမလံကိုရှေးကျွလမ်းကြတော်မူခဲ့ပါလေအဲဒီလိုလမ်းကြတော်မူတဲ့ဒိငါကာလကြတော်မှာမြေထံသမကလည်းရဟန်းတော်နဲ့ခရီးရင်တိုက်တွေ့ရတယ်ဆိုရင်မဲ့ မောမောပမ်းမမြတ်တန်းကြီးချလို့ကြပြကြရပကုတ်မောတင်လာတဲ့ရေလဲပိုင်းကလေးနဲ့ချွေလေးတွေကိုသုံးပြီးတော့အာရရှိတဲ့ချွေလာတက်ကြွစေရနာဘလဝဖြင့်ရှင်မယာဆုံးမြရခဲ့ပါပြီလားဖယား။အိုးပညာရှိသူတော်ကောင်းအထိတ်ရှိပါသည်လည်းငါတို့အာရပါလိမ့်မယ်လို့ဒါလိုမိတ်ကြတော်မူတဲ့အခါမှာဟာရှင်မြတ်ဤရှိပြီးတော့တပိတ်ဖြင့် ရှဝံတတိများမရသေးပြီပဲကိုလိုဒါပဲကိတ္တကနာရတိုင်းတော်မူပါသူ့ရဲ့တကားတပတ်ဆိုရင်လက်ပိုင်းကလေးတစ်ပင်အသာကင်းထားလို့အိမ်တော်လေးများစွာပြန်လာ၍သူ့ရဲ့ဇနီးအိမ်တို့အားငါအတွက်ခြံထားတဲ့သမင်းများရှိပါသေးရဲ့လားရှိပါတယ်အမောင်လို့ဆိုတဲ့အကားကြတော့မှတကားပြန် ရှင်တိတေကဗုဒ္ဓယတဘိကိုယူပြီးတကလာအိမ်မှာပြန်လို့ကောင်းမွန်စွာသူတွေခြံထားတဲ့ဓမ္မလေးကိုအပြည့်အစုံတဲ့လူသားမှာတဲ့ပရမသမင်းရှိမရှိဆိုပြီးတော့ကြည်ရတာကတည်းကရှင်တိတေကဗုဒ္ဓသဘိပြန်ပြီးတော့ယူရတာကတည်းကမိမိအတွက်ကြံရှိတဲ့သမီးတွေကိုလုံးထပ်ပြီးတော့ရှင်ပိဋကဗုဒ္ဓရှိရသူသွားရတာကတကြိမ်သုံးကြိမ်ဘယ်နှကြိမ်လဲ အဲ့ဒီလမ်းမှာတဲ့သူ့ရဲ့အသွားပြန်ခရီးမနိုင်ပဲစိတ်မှမပြည့်ဘဲနဲ့ကုသိုလ်စိတ်တွေဖြစ်နေတယ်။ဘာစိတ်တွေဖြစ်နေတော့။ဩကနေ့သူများစွာလအရတော်တဲ့အခါတိုင်းလူကဘောကောတွေ့ကြုံမိမဲ့လုံကမလူစရာပစ္စည်းကနတ်တိလူစရာပစ္စည်းအရာနှင်းရှိတော်လည်းပဲအလူကဘောကောနဲ့မတွေ့ကြုံတာနေတော့ယရနာဘုံထိုက်တာပဲ။ လူရတော့မယ်တန်ရတော့မယ်လို့မလူမီစေဘောကပုဗ္ဗစေရဏရှင်မင်းစင်ကဗုဒ္ဓရဲ့ရောက်လူတန်းလိုက်တဲ့အခါကျတော့မုံတစေရဏရှင်မင်းစင်ကဗုဒ္ဓကလည်းပဲသူကုသောကိုရှင်းပြအလူခံယူပြီးတဲ့အချိန်ကကာလကျော်အပရစေရဏစေရဏ၃ချက်ဘယ်နှချက်လဲအဲ့ဒီတော့စေရနာ၃ချက်အတိအပြင်ပြည့်စုံပြီတကားလားလှူဒါန်း၍မြေထာသမားဆူတောင်းလိုက်ပုံကိုင်းဆုံး မြတ်ထံလိုပရောင်ရသောခါဥပါရိဋ္ဌပစ္စေကဗုဒ္ဓတွေ့ရသောညစိတ်ထားစေရနာတွေ့ရသောညစိတ်ထားစေရနာဘာကိုလူကြည်ပြုစုတောင်းနာဘာကိုလူကြည်ပြုစုတောင်းနာအေလူတန်ရင်ဒါနာ ဘဝေမတာနာပြုမိတဲ့နောက်မှာအပါဒစေရနာလေးအပြင်သူလိုအပ်တဲ့သူကိုတောင်းလိုက်တာဣမိနာပဏတာနိနာမမေတလိုက်တိယဟုနာတိတိဝသနာနာမမအဟောတိဘဝဘဝေဗန္တိဩတပိတော်ကိုကြည်ပြုစွာချီးမြှောက်သာနာမြအောင်စောင့်ကြောက်ပါတဲ့အစဉ်မယဣမိနာပဏတာနိနာယတေယကုတပိတော်သာမသမင်းကို ဇိရဏံသာသာဖြင့်ရှင်မယားကိုလူတန်လိုက်တဲ့မြတ်တနာကြောင့်နေတတိတော်သည်ဒါလည်းကြည်အောင်ဆင်းရဲသောမြို့၌မအဟုမဖြစ်ရပါစေတည်းနတ္တိလဝတနာနာမပေပါကံမစွန်ကျဲပါဆိုတဲ့စကားမကြည်မလားမမြပါဆိုတဲ့စကားကိုဘဝဘဝဤဘဝကြည်ငါတွဲတွဲ၌ မဟာဟောတိကြာရသည်ဩမပြေရလိုပါအရှင်မယာဒီရနာကလည်းထက်မြက်တရားတရားကလည်းပြက်ပြက်ခင်းနေအလူကအရှင်မြတ်ကလည်းကိလေသာကင်းกว่าလူဝပစ္စည်းကလည်းဓမ္မိယလတ္တာသုံးချက်ကြီးဆိုတဲ့ဒါနာ ဘာဒါနလဲအဲ့ဒီဒါနကိုမာကထာပြီးတကလားသူလိုတဲ့ချုပ်ကိုတောင်းလိုက်တာအဲဆိုရဤသွန်လူရဒါနစီတလားဤသွန်လူရဒါနစီတလားရှိရာရှင်ရဲ့ဝိရှေရှောင်းွာရှိရာရှင်ရဲ့ဝိရှေရှောင်းွာမရှိမလမမြဆိုတာမရှိမလ ဒေရမြာနာဝမကြာကြီးဖယာအေးအဲ့ဒီလိုအာအဘနာထုသံထွေတလာကုသိုလ်တော်ကြီးကိုပြုဘဝဘဝတိုင်းမှာမရှိမလားမပြားသုံးတဲ့ကမကြာရပါသေးဆိုတော့ပိဋကဗုဒ္ဓကလည်းပဲလေယောထုံးစား အမြဲတမ်းပေးနေကြတဲ့ဇွတ်မြမင်းအာနအေစိတံပတိတာလုံကြခိဗ္ဗမေဝသမိဇ္ဇတုကြံနိုင်အောင်ဆောင်းနိုင်မြောက်တာတိုင်းဖြောက်တောင်းနိုင်ပြပါစေလာဝရဏကဲ့သို့ပြည့်ပြည့်ဝဝသင်လို့သောဆွမြမင်္ဂလာအလုံးပြပါစေလို့ဆိုတော်ကြွယ်တဲ့သားနဲ့ပြန်လာကြည်နူဝါသာလို့အဒီအခါမှာ ဟိုမြို့၌နေပြင်းနေတည်တော်ပြီးတော့အလူကြီးတွေပြင်းနေကြတဲ့သူမနာတထေကြီးတော်ဘူးရှိတယ်တထေကြီးဘယ်သူအဲဒီသူမနာတထေကြီးရဲ့ခြေလူတထေမှရင်ဘယင်ကချီးမြှောက်ထားတဲ့ခြေလူဆိုတာရှိရအဲ့ဒီဒီပြုဝဆောင်းမိနကလာမြို့တဲ့ရတယ်သွားမယ်ဆိုရင်မြေဩဒီပုဂ္ဂိုလ်ဟာတထေကွဘယင်ကပေးခဲ့တဲ့စုပိုင်ခြင်းပုဂ္ဂိုလ်ပဲ အဲ့ဒီထေရမှာစောင့်ပြီးတော့နေခဲ့တဲ့ထေကျတောင်းလာကဝမ်းမြောက်ဝမ်းသာနဲ့သာဓုခေါ်တဲ့သူမနာတတိကြီးကအလောဘနငါဒီနေ့ဒီနေ့စဉ်ကုသိုလ်ဘေကိုအင်အားရှိတဲ့များပြုနေတာကနေ့မှသင်ဒီဘယ်လိုစိတ်ဓာတ်ဖြင့်ထူးခြားစွာသာဓုခေါ်ရပါသလဲသူမနာတတိကြီးကသူကိုယ်သောသာဓုခေါ်တဲ့အခြင်းဖြင့်အဲ့ဒါလိုမေးမြန်းတဲ့အခါမှာအိုးတတိမင်း တဲ့လိုလိုတာလည်းပဲကျွန်တော်ကြည့်ပြပါရဲ့ဒါပေမဲ့တမှုထူးခြားတဲ့ကိုမြတ်တဲ့ကိုရိပ်ပင်မှကြည့်စွာထားလားလာမပိဋကဗုဒ္ဓဥပါရိတာနဲ့တွေ့တဲ့အခါကျတော့ကိုမစားဘဲနဲ့အငခံပြီးတော့ဗရမကျရဏမတောင်းမပုံမအလေးအပြည့်လူသားနဲ့အာနာပါရသူရှင်ရဲ့ရဲ့သွမ်းကိုကလေးငါသာဓုခေါ်ဒီတော့ဝဲအမိနာမကောကသူမနာ သူ့ဟာကောင်းသောမနာကစိတ်ဥစိတ်ကောင်းလို့ပဲဆိုကြတယ်ဗမလီဘာမဟုတ်တဲ့ကုသိုလ်ခေါ်တော့သူသားတို့ခေါ်တယ်ငါကုသိုလ်တော့သာတုမခေါ်ဘူးလို့ဒီလိုတရားရည်ရွယ်ရိပ်ဖဲတဲ့စိတ်ဓာတ်မြမရှိပါပဲနဲ့တင့်နဲ့ကောင်းမြတ်ကုသိုလ်ဆိုတဲ့ဓာတ်ပေါ်လိုလာတဲ့တွေ့တာကြောင့်ဟာမပြည့်ဘူးသူများမဟုတ်ခင်ငါသွားပြီးတက္ကလာဒီကုသိုလ်ကိုဝယ်မယ်ဒါနဝယ်မလို့တဲ့ဘာဝယ်မလဲဒါန အဲ့ဒါနဲ့ဝေရဏယတတောင်ဝေသာအစစ်တတောင်ကိုယူပြီးတော့အာနာပါရနေသွား။ဒါနဲ့တင်အလူပြုသလားလို့အကျိုးအကြောင်းကိုပြောပြီးတော့မှအဲ့ဒီအလူကျွန်ုပ်ကိုရောက်မှငွေတထောင်ပေးပါမယ်။ယောလာစင်ကြလတမြတ်သမားကလည်းပဲငွေတထောင်မရခြင်းပဲရှိပါမလားရခြင်းနဲ့သို့တော်ညာလည်းပဲကုသတရားကိုပေါ်၍ခင်မင်းနဲ့တွေ့တာကြောင့် ဒီကုသိုလ်တော်ကြီးငွေတစ်ထောင်နဲ့ရောင်းလိုက်မဲ့တွင်ငွေသားတစ်ထောင်သာရရင်မဲ့ကုသိုလ်ကိုလက်လို့ဆုံးရှုံးရလိမ့်မယ်လို့သူထင်တယ်။အဲဒါကြောင့်နင်းနေ ကာကပြန်လို့သွားနေမရောက်မရရှင်တယ်ဗျာအားတော့နာပါရဲ့။တိုင်းလည်းဒီလိုလောက်ွယ်တဲ့ကုသိုလ်ဟာအမြဲတမ်းထူးမြလို့ငါထိတဲ့တောင်နတ်ကပဲလေသာဓုခေါ်အမဝေမရောက်နိုင်မှုတွင်ရင်လည်းပဲ ငါသာဓုခေါ်ဖို့အတွက်သင်းနှုတ်ကမြွက်ပြီးလကားလားအမြပေးပေးပါငါငွေတထောင်ပေးမယ်ဒီတော့အမြပေးပါဆိုပြန်တော့လည်းပဲယောသားတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ဒါကြောင့်ဒီကုသိုလ်တော်ကြီးတဝက်ရောသွားလိမ့်မယ်လို့သူစိတ်တဲ့အတင်ရောက်တဲ့ပြင်ကုသိုလ်တော်ကိုအင်မတန်နှပြောတဲ့အတွက်ဒါကြောင့်ကိုင်းများခဏနေပါအောင်ကျုပ်အလိုဟာပုဂ္ဂိုလ်ကြီးသွားပြီးတော့မေးပါဦးမယ် အဲ့ဒါတော့သောဘိတကလားလူကပုဂ္ဂိုလ်ဥပါရိတပစ္စေကဗုဒ္ဓသာအပြည့်အလွားသွားပြီတကလားဖြေကြောင်းကုန်စင်လျောက်တည်၍မင်းများနဲ့အကမှာဘိဇဂဝရရှင်များကဧဝမေဩပဏိတာဩလောကယကုဝဟောတုကတိစုမိခဝအာတနောပိဏပါတိပရိသပတိဒေတတယတကနာတိတိတတကဝတ္တိတောဟိဧကမေဝပိဏပတာအတ္တာတိ နိဒိဏပါဏပတ္တိယဒိဏယတွေပိဏပါတဟောတိဧကောတဝဧကောတတာတိလို့ရှင်မြစ်စေကဗုဒ္ဓကပြောလိုက်ဗမာပြန်ပြီးတော့ဒိဋ္ဌိလေးခင်းလိုက်ရပြီသူကအိုးမြတ်တမအလူရှင်တကားတော်ပညာရှိဥပမာလေးတကူငါပြောပြမယ်သဘောကျနာတာအိန္ဒိယရှိရရွာတရွာမှာ တိမ်ငါမိထွန်းထားတဲ့အခါကြံတဲ့အိမ်တွေကလာပြီးတော့အဲ့ဒီမိကိုကူးယူသွားကြတဲ့အခါမှာထိုအကူခံရတဲ့အိမ်ကမိအယောင်ရော့သလားပို့သလားလို့မေးမြန်းလို့မှန်လားပါဗျာလက်ရှိမိရောက်တဲ့ကူးသွားတဲ့စင်ပွားမိရောက်လို့ပြင်အင်မနာမှာရောက်နေတဲ့ချိန်ချင်းများများတိုးတက်လို့လာပါတယ်ဗျာအေးတက်ကတော့ဒီလိုပဲကွယ် ဗာနိလာကိုပညာရှိသူတော်ကဧဝမေဝအရိမိကုသီတမလာတုစွာဩလောကယကုဘာဟောတုတဇွန်သာပြလောက်သောဆံမြုပ်ကလေးဖြစ်ပါစေ။ဗတိတုဘိကဝါသဇွန်သာပြလောက်သောဓမ္မင်းမင်းဖြစ်ပါစေ။အာတနောမိမိပိဏပါတိသွံကိုပရိသသူတော်ဘာတို့အားပတိယဘုဂဝတေတတပိမတွင်ယတကတံဒေတိအချင်းမြအာယီအတွက်ရှိသောလူစုလူဝဲကြီးကိုပေ၏ တတကံကိုအယအတွက်ရှိသည်ဖြင့်ဒါနာလူဒါနာတိဟောတတိတို့ပွား၍လာလေတော့ဤဆံမျိုးလေးတက်ဆုံးဆောလလေးတယောက်မှအဲ့ဒါလိုလူပြီးတော့ပရိသတ်တထောင်တို့ကိုအမြပေးဝေလိုက်တဲ့တွင်ပြီအဲ့ဒါအလူပေါင်းတထောင်ဖြစ်တယ်။ဘာဖြစ်လာလဲ။ပရိသတ်တထောင်ကိုအမြပေးလိုက်မယ်ဆိုရင်အလူပေါင်းဘယ်လောက်ဖြစ်လာ။ဒီတထောင်ဖြစ်လာတဲ့ပရိသတ်။ ဒါယောယတကောင်ဒါနာယယတဒါနာယတကနာတေတိယကျင်မြလာသောပရိသတ်တို့ကိုလူခွင့်ပေး၏တတကံဝတ္တတိသောပရိသတ်နဲ့အမြအလူဒါနာကြီးကြီးဝလာတယ်ဒါကိုရည်ရွယ်ပြီးတော့ခလေးသူတော်ကောင်းများကဒါနာပြုတဲ့အကားဖိတ်သားတွေပါလေရိုက်လို့ကျွန်တော်ကျွန်တော်မတို့ဒီလိုဒီလိုလူဒါနာပြုမှမဟုတ်ရှင်ပြုမယ်ဟာကာမဝရတယ်ပဲကြောင်းဆောင်မယ်ဆွေ၍မယ်မိနေကုသိုလ်လုံးတော်ရတာဖြင့်တိုက်ထူမယ် အဲဒီကုသိုလ်တော်ကြီးကိုလာပြီးတော့သင်တော်တဲ့ကြည်မျိုးဝါမြောက်စွာနဲ့သာဓုခေါ်ကြပါလို့ဖိမန္တကပြုကြတာကိုကုသိုလ်အားလည်းများကြားရတဲ့ပုဂ္ဂိုလ်တွေမှာလည်းကုသိုလ်တစ်ခုစီရသွားနိုင်တယ်ဒီတော့ကိုရည်ပြီးတော့ယနေ့ထိတ်တာနေနဲ့ပြုလုပ်နေကြတယ်လို့မှတ်ခဲ့ပေါ့ဗျာနော်ဧရာကြောင့်ဤဒုတကာတိချင်းသမသွေဆိုသင်္လာပါပေ၏ မဏိဒကိုပညာရှိသူတော်ဟောင်းဆန္ဒကတွင်နေသည့်ဧကမေဝပိဏပါတဟောတာတိသုံးတနာသကိုပဲလူ၏ဒေဒိနာပနာပဏိယဒိနာယတထေကိုပြင်းပြပေးလိုက်မဲ့ဆိုပါလေတွေပိဏပါတာဆွာအလုနှလူတို့ဖြင့်ဟွန်တိဖြစ်ကုန်၏သင်္ကလူရာဆွာတနာသအလုတခုလို့ဆိုပါတော့တယ်အဲ့ဒီအလိုကတထေယပြင်းပြပေးဝေးလိုက်မဲ့ဆိုရင်အလိုဟာနှစ်ခုပွာလာတယ်ဆွာတနာဘယ်နှခုပွာမလဲ နတ်ကိုပွားလာတယ်အဲဒီတော့နတ်ကိုပွားလာတဲ့အခါကျတော့ဧကောအလုတကုကတဝတိအာထာယအကျုံငါဧကောတရုသောလူသည်ဧတတတောသာဓုခေါ်တဲ့တည်းကြီးအာထာယအကျုံငါဘဝိတ္တိကောင်းစွာမသွေဖြစ်ပေလိမ့်တကား ပုဂ္ဂိုလ်ကိုသူကငွေတောင်းပေးပြီးတော့သာဓုခေါ်ပြရတယ်လို့ဆိုရဒါကတော့ပေးလာပေးလိုက်သာဓုခေါ်သူတွေများတယ်လို့ကုသိုလ်အင်အားပြီးတိုးတက်လာမယ်မိမိလူလာကတန်လူသာဓုခေါ်တဲ့ပုဂ္ဂိုလ်တွေကတထောင်ရှိမှတဲ့အလူပေါင်းတထောင်ပြန်ပွားပြီးတကားလားကုသိုလ်အားတွေကြီးမှပြီးတော့လာတယ်ဟုတ်ပြီလားဗျာဒါဟိဆိုထိုမသေးလင့်နန်းနဲ့လူရွာဟုတ်ပါ ပပတ္တကဘာတိတိပပတ္တကဘာကပိလာဝတုအနုရုဒ္ဓကပိလာဝတုအနုရုဒ္ဓအသုတံအပေါင်းပြီးတော့လားဟောဒိဋ္ဌာသက်အပင်ရလိုပါကြောင်းသုတောင်းခဲ့တာလေဒိဋ္ဌာသက်အပင်ရာမသူတကားတဲ့ပုဂ္ဂတိတကားလားဧတတသုတသုကသောဘဝတုဖြစ်ပြရခဲ့ပါပြီ ဒါပဲလားမရှိမလားမမြတ်ဆုံးတဲ့ဆိုတာမကြားရပါဆိုတာလည်းပဲအလုံးပြည့်ခဲ့ပြီကစားတဲ့အခါအိမ်ကိုမုံတော့တရေလည်းရင်တုံးကြီးတောင်းတဲ့အခါမုံကုန်သွားတဲ့အတွက်ဒါကြောင့်အဲ့ဒါဗလာကျင်းပြီးတော့ပြေးလိုက်တဲ့အခါမှာကုသိုလ်သွားအကြောင်းနတ်တွေကမနေတာသူရိဥပါရိတပိတိကဗုဒ္ဓဝကိုသမထမင်းတရားရင်မူကလူတတ်ခဲ့တယ်ဒုတ္တတွေက သုဓမ္မတိဖွက်ခြင်းပုံမှန်သောတို့ရင်ဖြင့်တို့ရဲ့အတိုင်းကြီးကဲနတ်တွေကအုံဖောင်းခုနှစ်သိမ့်ခွဲအောင်ပြည့်စက်တန်ခါရ၏အဲဒီလိုတန်ခါမှာကြောက်တဲ့ပြင်နာမင်းတွေကမြို့တော်နတ်တွေကအင်မတန်အရသာရှိတဲ့မုံတွေကိုထက်ပေးလိုက်တယ်ဟုတ်မလားဒီဟိုကအမေကမရှိဘူးထုံပြီးတော့သိစီလို့တဲ့အလင်းအပြင်ဖွက်ပါလာပေးလိုက်တဲ့အခါမှာလူမင်းဘုန်းကြီးတော့ နမင်းတရေတာနမင်းမနေတာနတ်တွေကနတ်ဗုဒ္ဓတက်ပြီးတဲ့အကမှာအနုရုဒ္ဓကလည်းမရှိဘူးလို့ပြောလိုက်တဲ့ဟာကိုပဲလေမုံရဲ့အမိတင်ပြီးတော့အမိချုပ်ချစ်သလားအာပဲနဲ့ပြောပါရင်ဒါရဲ့မျက်စိနဲ့တူတာနှလုံးသားနဲ့တူတာအသက်သက်နဲ့တူတာမိမိတာချစ်တာပေါ့အင်းမိမိကချစ်တယ်လို့လဲဆိုတဲ့အခါတိုင်းပြီးတဲ့မုံနဲ့ကနေမုံမတူဘူးဒီတော့မှ မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကအပုတ်လို့တဲ့မင်းချင်းယောက်ျားကိုမေးတယ်ဘယ်လိုလဲဟုတ်တယ်ပြီးတော့ကတော့အဲ့ဒါသခင်မပေးတဲ့အတိုင်းနဲ့လည်းကျွန်တော်တို့ခွက်ပလာယူသွားပေးမယ်လို့နားခွက်လာရောက်တဲ့အခါဟိုဝိဝိနဲ့ရှင်းသုံးသာနာတိဝတာပြင်းပြီးတကလာခွက်ကိုကိုင်းသုံးသာခြင်းမြေဟိုရောက်တဲ့အခါငွေတထောင်းတော်အနတလူလူတင်းကျူပြမွေးလာတဲ့မုံတွေဖြစ်တဲ့ ဒီတော့မှမိခင်ကြီးကဩငါသားရဲ့ကုသိုလ်ကဘုံကံကြောင့်ဖြစ်တာပဲအဲ့ဒါတော့ကြာအောင်မင်းနေတော့မေမေနောင်ကားများပါတောင်းတယ်လို့ဆိုရပြင်အဲ့ဒီမရှိမုံကိုသာပေးပါပါမရှိမုံကြိုက်တယ်မိမိရဲ့ဒီတော့မှမိမိတရားကလည်းအေးကောင်းပြီလို့ဆိုပြီးတော့ဝန္တာကကဒါလေးတောင်းလိုက်တိုင်းတောင်းလိုက်တိုင်းယရနာရှိခွက်ကိုရှင်းချောပြီးတကားလားပေါ်ကယရနာရှိခွက်အုပ်ပြီးတော့ဗလာကျင်းပေးလိုက်ပါလိမ့် သူ့ရဲ့ကုသိုလ်ကြောင့်ဆိုပြီးတော့အခါခါသိနတ်တွေကလည်းပဲစောင့်ရှောက်ပြီးအမြဲတမ်းမုံနေတဲ့ပေးရတယ်ကုသိုလ်အာမြာမကောင်းဘူးလားဗျအေးသိကောင်းတာစေရနာကြည်ကြည်ပြုံပြုံစာသာနဲ့သာလို့လူရဲ့အခါလည်းဝိဇ္ဇာတဏ္ဍတာတပံအလူကပုဂ္ဂိုလ်ကလည်းရွေးချယ်လူပါလူပွားပြည့်စည်ကိုလည်းပဲရွေးချယ်လူပါလူဝပြည့်စည်ကလည်းပဲတန်မိုးမြင်မမိမိအတွက်အတန်စားအကောင်းဆုံးဖြစ်ရမယ် အလိုဟာပုဂ္ဂိုလ်မှာလည်းမိမိရဲ့ဘဝမှာကြုံဆုံးရတဲ့ခါကာလအမြင့်ပြဆုံးပုဂ္ဂိုလ်ဖြစ်ရမယ်လို့ဆိုလိုပြီဟုတ်မလားအခုကြည်သာမကြည့်မလားမမြတ်သောတဲ့သူလည်းဖြစ်ပြီးဘုရားသာသနာတော်မှာဘုရားဤဤကိုတဝံဝါဖြစ်တဲ့ဒိဋ္ဌာသက္ကုဧတရသူကြီးကိုလည်းရခဲ့ပြီရှင်အနုရုဒ္ဓဘယ်လိုပါလဲဤဒါကြောင့်ဘုဝေနိဝါသာသာနာမိဒိဋ္ဌာသက္ကုဝိတောတိတာ ဒေဝိသောအဓိပတောမိကတာဗုဒ္ဓသသာလနာဖယအဆုံးမတော်ဘောအတိယာတရားဖြင့်ငါလိုက်တဲ့တင်လုံးရပြီအနာဘာရောမှုလေအာလိမ့်တလိမ့်တော်တိနာဟာရဘောဒိဏမတော်မယဒိဏောဥပါရိဒ္ဓသာတာတိနောอืมငါရအလိုလိုတော့အကုန်လုံးပြည့်ပြီအဲ့ဒါနဲ့ခေါ်ပြီးတော့အဲ့ဒီအခါမှာငါရလူတဲ့ ကုသိုလ်ဒါနပြုလုပ်တဲ့ပုဂ္ဂိုလ်ပဲအများရောက်နေပါလိမ့်လို့ဆိုပြီးတော့အဲ့ဒါရှင်ရင်တော်မူတယ်ရှင်တို့လို့ဒါကိုတော့မြတ်ကြီးအဲဒီလိုရှင်ရင်လည်းအခါကျတော့ယောသောတရမယဥပါရိတပတိဏတော်ဗိနာပါတဒိနာဗိနာပါတတော်ကမနိတ္တဝပတ္တိအကေတိမမမယေကောကုမလတိတိကရဏုဒောသောဣဒရိလေကတောတိကုသိုလ်အတူပြုရဆိုတော့ရှားတယ်ကုသိုလ်အတူပြုရဆိုတော့ဘာပါလဲ ဟောဘုရားတို့တရားနာမတော်ဘွားသူလားသူသားသူလေသူတိုင်းသူအဲ့ဒါဖြစ်နေရင်းနေတဲ့ပုဂ္ဂိုလ်များတရားသွားဖို့သွားပဲတရားနာဖို့နာပဲမမြင်ရရင်ဩဒီပဲပြန်သွားပါလေဟိုနာဒီနာပြန်သွားသလားဒီလိုတော်ပြီးတော့ရှားတယ်လို့ရှင်နုဒ္ဒကကအာနာပါရမေထမဘဝမှာလူခဲ့တဲ့အလူသာတုခေါ်လို့ရငွေတထောင်ပေးခဲ့တဲ့တတိယသူမနာဘယ်လိုလဲ အဲဒီတရေတုမနာယခုအကသူပန်းများရောက်နေပါလိမ့်လို့ရှင်အလိုရောနာကိုရောမြတ်ကြီးကဒိဗ္ဗသက္ကုအဘိညာမမြောင်းမြင်ကြည့်တဲ့အချိန်ကာလမှာဆိုအာနာပါရဖြစ်ရတော့ခါကုသိုလ်မြာဤငွေပေးခေါ်ရှာကုသိုလ်မြာဤငွေပေးခေါ်ရှာကုသိုလ်ခြင်းပသုမနာခုခာကုသိုလ်ခြင်းပသုမနာ ဝေစီညာဖြစ်ပွားရှာလေတာဤအနာပါဒတိသူကုသောသာဓုခေါ်ဖို့ဆိုတော်ဝငွေတထောင်လေးကျုံဝင်လည်းတော့မရောက်မရသေးနဲ့ဒီနေ့တင်ပြသွားပြောဖို့တော်ဘာများပေးပါတယ်လို့ဆိုတဲ့အခါအေးမင်းပြောတဲ့အတိုင်းအယောင်ဝင်ဝမတားပဲနဲ့ငါကလည်းပဲဒီလိုသာသာဓုခေါ်တဲ့မင်းရဲ့ကုသိုလ်တော်ကြီးကိုပူဇော်တဲ့နေရာပြီးရော့ငွေတထောင် နာဂပင်မကိစ္စမြက်တွေကိုရိတ်ချမ်းပြီးတရားနာမသားနေတော့တူသောနေရာမှာအိတ်သွားပြီးတော့တန်ရတာပါလေလို့အတ္တငါဒီမာလာပြီးတော့တောင်းမှအဲ့ဒီတောင်းပြီးသီလအကြားတဲ့အခါကျတော့လေဩသူညတဲ့ကုသိုလ်ရေခါမှာသိရတဲ့အခါလူရတဲ့ ကတန်ဖို့ပြုသွားပိဋကမျက်မှောက်မှာလည်းပဲအကျိုးပေးတယ်ဘဝအာရဘဝတောက်ဆုံးပြိတိမဘဝိကယဟနာပြရတဲ့ဘဝမှာလည်းမရှိပါလားမပြကိုတဲ့စကားနဲ့အကျိုးမပေးဘူးလားဒါနဒါနပြုရခါပုံရပုံရပြုရမှာကွာမလို့ရှင်သူကြည်ကြွယ်ရ သိပြုကောင်းတာတဲ့သိပြုဖို့ကောင်းတာဘုရားကိုရောမြတ်ကြီးကငါလိုလားဘာနာရောကျိုးတရားသိလို့ဆိုရင်လောကလိုလားဒီနေ့စဉ်နေ့စဉ်မလူပဲကိုတော့မှမသာသုံးရဤသတ္တနာနဲ့မြတ်မှုလူတမ်းပြီလားကာလုံးရတယ်လို့ဒါနတရားကိုဤလက်ရှိလို့တော်မူပါတယ်အဲ့ဒါနဲ့ရှင်လေးတို့ကကိုရောမြတ်ကြီးကငါအလုံးဝပဲပြီးတော့တာတုခေါ်တဲ့သုမနာသတ်တဲ့ ဘုဒ္ဓညာယောနိဗ္ဗာန်ကိုလည်းကိုမျောကြီးကြည့်လိုက်တဲ့အခါကျတော့တဏ္ဏဝိသတုံယံမဘတပါရိမုံဒနိဂမောနာမအတ္တိရှင်လူတို့ကယဝိကံမပြောင်းနေမှလာပြီးတကလာရှင်လာပြီးသူတို့တက်မြင်ွယ်ဝိသာတဝိတောင်းကြီးရဲ့အလေးတကူသောတောင်းချင်းရင်မှာမုံဒထိုတဲ့ရွာပြီးတွေပါရှိတဲ့ အရိမာကြီးမြတ်ဖြစ်တဲ့ပုဂ္ဂိုလ်မှလည်းပဲသားရင်းတစ်ယောက်ရှိတဲ့မဟာသုမနာရှုလသုမနာသုမနာကြီးလားဘယ်လိုပါလဲဒီအဲဒီသုမနာကြီးလောက်ဖြစ်ပြီးတော့နေတယ်ရှင်လေးတို့ကဆက်နေပြီးတော့ရှင်များတော့ဖြင့်ဖတ်သိရဲ့ဘာသွားလဲကာကလုံးများချင်းချောင်းနိုင်ပါလိမ့်မယ်လေသူတို့တည်းကဟိုရှိကလို့တက်စေခြင်းရောဘုရားလို့တက်စေခြင်းရှိမှရှိပါမလားလို့ဒီဟာရဲ့က ကတ္တတရားနဲ့ပြည့်စုံသုံးသောမယရဏာကြည်ရတာမျိုးမှာဖြစ်တယ်လို့ဒီတော့ပြည့်အဲရှင်ဘုရောကဘုရောမြတ်ဒီယူဒနာများစွာနဲ့တကွသူမနာဤနောင်ရှိတော်မူရသောလာရောက်တော်မူခဲ့ပါသည်။ဘာကြောင့်လဲအငယ်သူမနာတကယ်အရှင်ဘုရောကအလောင်းဤကုသိုလ်ကိုဝိကတံပြီးဝယူရတဲ့သူမနာကိုယ်နဲ့သာအယွယ်နဲ့ယဟနာဖြစ်မယ်။အဲဒီလိုကျွေးလို့ရစ်ကျွေးလို့ရစ်တော်မျိုးတွေ့ရဲ့ ကုသိုလ်ရှိရင်လည်းလောဘသူတော်ရှိရင်လည်းလောဘဆိုတာလောဘမိမိကကုသိုလ်ရှင်ပုဂ္ဂိုလ်ကိုချီးမြှောက်ရမယ်စောင့်တော့ရမယ်ပံ့ပိုးရမယ်ကူညီရမယ်အဲဒီဝတရားအရာဆိုပြီးတရားလာငါသွားမှပဲရဲ့လို့ရှင်ဘုရုဒ္ဓကိုရမကြီးကြွစီတော်မူလာပြီဘာလို့မြင်လို့လဲသမဏဆိုတဲ့ဝေဒနာမဲ့ပြီးတော့သူများအလူဝါခဲ့တဲ့ပုဂ္ဂိုလ်သည်ခုနှစ်နှစ်အရွယ်နဲ့ရဟန္တာဖြစ်မှကိုမြင်တယ် ဟုတ်ပါလားဗျာဟိုသူများလူမှုသာဓုခေါ်ရသူမနာဖြစ်ခန္ဓာနှစ်ရွယ်မှာဘောယိတိကဖြစ်ထရဟနာသူတော်စွာအပခါဝမြောက်ရာဒီကကိုယ်ကိုယ်တိုင်လူသားမဟုတ်သေးလို့ သူမဟာကျိုးသေးတာကသုရပါလူတဲ့အလိုဝသာဓုခေါ်ငွေတောင်းပေးပြီးတော့ဝယ်ခဲ့တဲ့ကုသိုလ်တော်ဟုတ်လားညာဒီအဲ့ဒါနဲ့ဆိုပြီးတော့ပုံသားရွာပြီးဘာဝကြီးမင်းရဲ့သာသုမာနာမိတော်ဖြစ်လာတဲ့ဒီငါဘာလာရှင်တို့တို့ကကြွားလာဒီတော့ရှင်တို့တို့ကနောက်တွေကလည်းအင်္ဂလန်ရှင်းပြန်လို့တော့သူတော်မကကြီးကိုကြိုတင်ပြီးတော့ရောက်နေရွာမျိုးတွေမှာနတ်တွေကပြောကြတဲ့တရားတရားရှိတဲ့ပုဂ္ဂိုလ်ပဲ အပိတ်တိုက်တွန်းတာအလင်ရောသောအလိုတော်ဒါကိုရောများပြပါလာတော်မူခြင်းပဲဒီတော့ဘုံနာရွာသူကြီးကဒီဝါမှာအပြည့်အစုံဖြစ်နေတော့အဲ့ဒီကလေးကိုနတ်တွေရဲ့ရှိသားမှုကြောင့်ရင်လုံကြရတဲ့အခါမှာတာဒီသုမနာကိုသွားပြီးပကလာခရီးတစ်ထောက်ကကြိုစေပါတယ်နာတာသွားအလိုတော်ဒါကိုရောများပြပါလာတဲ့ဒီကကလာမီးသုမမဟုတ်မီး ဘာပရိသတ်ကိုရမင်းကရှင်းကြရအောင်တွား၍ဆုံးဖိတ်ပြီးတကားလားအိမ်ကိုပြင်းလေသာရိယမန္တရာမြမသုမနာသုခဲ့တဲ့လောင်းတော်ကြီးကလည်းပဲကောမောစွာသွားလို့ရှင်တို့လာကိုရမကြီးဟာဖိတ်ကြလို့လွယ်လွယ်ပြောကြလို့ပရိသတ်အိမ်မောရောက်လာပြီအရင်ကရောက်လာတဲ့ဒီကကာလမှာပထမဦးဆုံးသောအာကန္တုကပါ မိမိရဲ့ရွာအိမ်ကရောက်လာတဲ့ပုဂ္ဂိုလ်အဲ့ဒါအဲ့ဒီအဲ့ဒါကိုလူတိုင်းရလေဆိုတဲ့အာရလုကဆွမ်းအဲ့ဒါကျွေးရတဲ့ခမင်းဟာလည်းပဲအလွန်တရာပေါ်မြတ်တာဒါကြောင့်ပုဗ္ဗာဝကောင်းပါကြီးများအမြဲတည်းဒီသူ့ဟောသူကယူထားတဲ့ရသဗျာကကြီးသွားလာလို့တာဝန်ကြီးမျိုးရောက်တဲ့တွင် ပထမဆုံးရောက်လာတဲ့ဒီနာကလည်းအာသာလို့ပြည့်လို့အဲ့ဒီနေ့အလူကိုကြောင်းမှပြီးဝိပါခါသကတ်လို့လေတဲ့မောမောပမလို့ဆွမ်းလို့နေတာဟုတ်ပလားတကယ်လို့အတဲ့ဆရာတွေဖြစ်စီဖို့လို့တဲ့ပါရမီပြထူထူတတ်တာကြီးတောင်းလာတာအခုမောင်းလာရွာကြီးဥဒိအကြီးမင်းတဲ့ပုဂ္ဂိုလ်ကသမဏကြီးတော်တို့ရဲ့ပါရင်ကြီးကအဲ့ဒီဆွမ်းကိုလူပြီးတော့မှလာပါဗျာ အရှင်မြတ်ဒီမှာတဝါလောက်တည်းလောက်တန်နေတော့ဘုရားရဲ့ပေါင်းကိုတတရီတော့ကွန်ကွန်တာဝယူရရစီပါဗျာဒီလိုကြောက်ကားပြီးတကားလားသူကပါလို့ဝါလဲလောက်ရောက်တဲ့အခါကာလမှာတို့ပြီးခဲ့တဲ့ဝါကောင်လဘွယ်နေ့လောက်ပေါ့လေနော်အဲဒီဝါလဲလောက်ရောက်တဲ့တော့ပြင်မဲ့မှလာပါဗျာဝါတော့တဝဲလဲပြီလို့တရင်ကျွတ်တဲ့အခါမှာရှင်မရ ဘုံမင်းသောသောအရာပဲဟောဒီကပိတ်အိုရဲ့ပင်လယ်အိုရဲ့အဲ့ဒါဒီကိုတရိတော်လူပါလိခရတခါတော့အလိုမရှိဘူးမဟုတ်ပါဘူးဗျာရှင်မယားတို့ဘုံမင်းသောသောအရာလို့ကတရိတော်လူပါလေဗျာတခါတော့ငါအလိုမရှိဘူးဘာကြောင့်လဲရှင်မယားအလိုတော်မရှိတာလဲမိတ်တော်မူပါသူတော်ငါမှာသတ္တိယကြောင်းသားလည်းမရှိဘူးသာမဏေငယ်လည်းမရှိဘူးဒီပစ္စည်းတွေတဲ့တော့ခက်တဲ့တက်တာကြောင့်ငါမယူလို့တာ ပြည့်စည်မလို့လားပြည့်စည်ခံတဲ့ပုဂ္ဂိုလ်ကိုအလိုရှိလို့လားအေးသူလသူမနာသူမနာဟောကိုရည်ရလားဒါကြောင့်ကျောင်းကမရမှာကမ္မယာကျောင်းသားနဲ့သာမဏေဆိုရလည်းပဲကျမ်းစာအရမလို့အပ်ဘူးလားဗျာအေးဒါကြောင့်ဘုရားဒီသာသနာ့ဤသာမဏေကို55နှစ်ရွယ်ရှင်သာနာသောတိရှင်ပြာပါရရှင်နာနာသုရဆိုတဲ့သာမဏေကလေးတွေ ကြည့်ရတာကျောင်းပါရင်အလုပ်တွေကိုလှုပ်ရှားပြီးတော့လာသူတို့ပြုနေကြတာဘုန်းကြီးတို့တော်တော်များသူ့လောက်စနေပြီမပြုကောင်းမှုသိတယ်မကုန်ကောင်းမှုမြတ်မနှုတ်ကောင်းမှုဟောဒီနာမည်လူကြီးကယဟန်တော်ရဲ့အလိုကြတမယာပြီးကျောင်းသားဤတာယာစီပင်အောင်စီမံလွန်ကြမှုအရာသူတို့ရွေးဆောင်နိုင်ရတယ်မှန်ရလားဗျာဒါကြောင့်ဒီလေးဒီကဘုန်းကြီးတို့ပြိဿအရှင်မလေးကြပြီနဲ့အာသာလေးကိုယ်တော့တောင်းပြီးရဲ့ရဲ့ ဘုံကသမာဓိကျွဲကြည့်ပြီးတော့လာတဲ့ပုဂ္ဂိုလ်တွေလို့ဒီညိုကြဝမ်းမြောက်ကြဒီကြောင့်ကကိုယ်ရင်ကိုယ်သာဆိုတာမဟုတ်ဘူးအားလုံးသမာဓိလုံးရှိတဲ့ကိုယ်ရင်ကလေးတွေကိုပြောတာသဘောပါကြတယ်နော်ဒီအဲ့ဒီကကြတော့မှတတိတော်သားကြီးရှုလို့မဟာဥမနာဝါရှင်မြတ်ကပ္ပိယအဖြစ်ကိုပေါ်သွားပြသင်္ကန်းရဲ့ဟုတ်ပြီမလို့ခြင်းဘူးတကားတော့ဒါပေမဲ့ရှင်မြတ်ကလည်းဒီကိုလိုလားတဲ့ဟောဒီမှာတတိတော်သားငယ်လေးကတော့ ခုနလေးအရွယ်ငါလာလေးတဲ့ဗျာသူ့ကိုပင်ရှင်မြန်သွန်မျိုးခါနိုင်မဲ့သုဒ္ဓခါနိုင်မဲ့ပြင်ပြင်ခေါ်သွားပြီးကြလားသင်္ဃာဝတ်ပေးလိုက်ပါအေးကောင်းပြီဒီကြောင့်ငါလာလေးတယောက်ရဖို့လာဆိုပြီးတော့ရှင်လို့လို့တာကိုရမကြီးဝေးကွာတော့ခရီးကိုကြွားရောက်ရတာမဟုတ်လားဒီအဲ့လိုရတဲ့သင်္ဃာကာယကြတော့မှကောင်းပြီလို့ကိုရင်လေးကိုကြောင်းတော့သက္ကပညာကကမ္မတာမိဘောင်းကြီးရဲ့သင်္ဃာကာယ ကောင်းပေါ်မှာရှိတဲ့လူဘဝကစမ်းမင်းနဲ့အားလုံးနဲ့ပြောင်းစင်းသွားပါရောသူမနာသာမဏေကလေးရဟန္တာဖြစ်တော်မူတယ်။ဘာဖြစ်တော့သူများအလူဝဲခဲ့တဲ့ကိုရင်ကလေးသူမနာတဲ့ရှင်ဘဝတော်ကအာနာပါဒရှင်ကိုယ်သာအလောင်းရဲ့ကုသိုလ်ကိုတတ်ဆောင်ပေးပြီးတော့ဝဲခဲ့တဲ့ကိုရင်ကလေးဟုတ်ပလားဒီကကြောင့်ယနေ့ကမ္မပြီးမှာဘုန်းကြီးကရည်စဲတော့ကြပြီးတဲ့ အမောအမားဆွဲလေးလေးနဲ့ခင်ဗျဆွဲမိတ်ပေါ်တဲ့တတန်းကလောက်ပုံမှန်လိုက်တယ်။အဲဒီလူတော်ကြီးကလည်းဆလလန်းနေဦးလာခင်တော်ဥက္ကမိသားရဲ့သူတို့ကသူမနာသာနာသဘောမူရတတော်ပြပြီးတော့ဒီကုသိုလ်တော်ကြီးထဲမှာဖလဲလဲလဲပြီးတော့တာဖို့ပေါ်ဖို့သူယူတယ်။မှန်ရလားဗျာ။သူ့ကိုအကြောင်းပြုပြီးတော့ဘုန်းကြီးတို့တရားဓမ္မတွေလည်းဒါနတရားရဲ့ကောင်းမှု သာသနာတော်ရဲ့ရှိပြီးခိုင်လာမှုဆိုပြီးတော့ဝမ်းမမြောက်ရဘူးလား။ဒါရှိရင်အဲ့ဒါနဲ့ကိုယ်လေးခေါ်ပြီးတော့ကောင်းရဲ့အဲ့ဒီကောင်းရင်ပြီးတဲ့ချိန်ကားကာလမှာပင်လည်းဒီယာနာဖြစ်တော်မူတယ်။ဘာဖြစ်သွားလဲ။ခေါ်နေတဲ့အရွယ်အဲ့ဒီခေါ်နေတဲ့အရွယ်မှာယာနာဖြစ်တဲ့ပုဂ္ဂိုလ်ရဲ့ဘုန်းကြီးတို့လက်သားမိတာဒီလနာကြာကြည့်လိုက်တာတစ်ဆယ်နဲ့သုံးပါးလောက်ရှိ။ခေါ်နေတဲ့အရွယ်ကိုအားလုံးခေါ်နေကြည့်လားဆိုတော့ဒီလိုတော့မဟုတ်ဘူး။ အဲဒီမှာလေးလေးနဲ့သံဃာရဲ့အရွယ်ယဟနာဖြစ်တာလည်းပါသေးတယ်။သန္တာမာရိယဒီတရဏဗမဏိယမဖြေတဲ့ဟောအဲဒီမဖြေမြန်ကလေးတွေကလေးလေးနဲ့သံဃာရဲ့အရွယ်ငါးမိညနဲ့ဆိုပြီးတော့ယဟနာဖြစ်တော်မူကြတာလည်းပါသေးတယ်။သာသနာတော်ရဲ့ကျေပြောင်းကလေးတွေဟုတ်ရဲ့လားဗျာ။အခုဒီမှာလည်းကြည့်သုမနာသာမဏေကလေးကိုယ်နဲ့အရွယ်နဲ့ယဟနာဖြစ်တယ်။ဒီတော့ကံငါးရလောက် ခြေကကျိုးနဲ့သောပိတရလားဒီတော်ဘုရားများပါရှင်တို့ရောကာလကံသာတော်မူပါတရေဝါလာသုတ္တရှင်နာကာလကိင်္ဂပမသုတ်တန္တဓမ္မတိတကသသမ္မာသမ္ဗုဒ္ဓတာသမ္မာသမ္ဗုဒ္ဓတာဒုက္ခသမုဒယနိရောဓနေမေဃတပြာလေးသစ္စာကိုသေချာပိုင်းခြားသိမြင်တော်မူပေထသော သာသာရှင်းလောက်ကလေးလိုက်ရတဲ့ဘွယ်ပြာလဲလေကောင်းပြီဟောပြောင်းရဲ့ရှင်ယုဒ္ဓရာကထားတဲ့ဒုက္ခရိပါပေကာဤပေါ်မှာအလပါနေအပြည့်ရဲ့ပြတ်ွက်ဖြစ်တာမျိုးလို့ရှင်ယုဒ္ဓရာမထေရရှိကဘုံရလေးကနောက်ကလိုက်သွားအဲဒီမှာကြောင်းတော်ပါဝတိမှာသွားပါပြီပဲနဲ့ဘုန်းကြီးတို့ပြိတ္တာတော်ကြီးတစ်ခုမှဆင်းလိုက်ကြတယ်ဝိမောတာတော် ဘယ်တော့လို့ရှင်ဒီရဲ့ဆိုင်ပြန်ရပြီလားလားနေခဲ့တယ်တော့အဲဒီမှာရောက်တဲ့အခါကလည်းတော့မှရှင်ကလောလောကကိုတော့မြတ်ကြီးဆွဲကပ်နေကြဝေဒနာလေနာယောဂဘာယောဂလို့အဲဒီလေနာယောဂဆာပြီးလည်းလာနေတဲ့အခါမျက်နာများကြီးပြီးတော့ကိုယ်ကလေးကရှင်မယားပါဖြစ်တော်မူလာလဲခင်ဗျကိုယ်ကလေနာယောဂဝေဒနာသက်ကလို့ပဲဒီမှာဗျာ အဲ့ဒီလီလာယောဂရှင်မြတ်တခင်ကဘာနဲ့များပဲခြေဝါနဲ့များပြောက်ဘူးပါလဲဗျာငါလီလာယောဂကတော့ကိုယ်ငယ်ကြီးအနဝရယူခြင်းကိုတောက်ရတဲ့ကိုယ်ဖြင့်တက္ကနာဖြင့်ပြောက်တယ်အာကောင်းတာပေါ့ဗျာတပည့်တော့အဲ့ဒီအနဝရယူကိုသွားပြီးတော့ယူပါမယ်ဗျာကိုယ်ငယ်ဖြစ်ပါမလားအဲ့ဒီအနဝရယူအိမ်မှာပါဏာကဆိုတဲ့ဧဝတမတကုတ်ဒီမှာဆံရများလာတဲ့တရားကြီးကအုပ်ချုပ်ပြီးတော့နေတယ် တမဗလာတတိတော်ဆရာဥပ္ပေရာတော်မှာထားကြည့်တော့လေခြေရနာသာသနာတော်ရဲ့ဣဒ္ဓနဲ့စိတ်ကဖြင့်ဖြစ်ပါလိမ့်မယ်ဘုရားဖြစ်ရပါလိမ့်မယ်ဘုရားဆိုပြီးကြလားကိုရင်လေးကတာဝန်ယူတာဝန်ယူပြီးကြလားအဲ့ဒါရေဦးကလေးကသာထမ်းလို့ကောင်းဝင်ရမ်းကနေပြီးတော့နဝတရေရာရှိရာတော့ကိုရင်လေးကြွတော်မူတယ်အဲဒီဒီမှာပဏ္ဏကဆိုတဲ့ကိုပြစ်ထားခြာရများလာတဲ့ငါးဒီကလည်းပဲငါမှာ900တို့နဲ့ ရေကမယ်လို့အဲ့ဒါအနဝရအိမ်မှာရောက်ဝေသုမနာကကောင်းကင်ကနေပြီးတော့အဲ့ဒီနဂါးတွေအပေါ်မှာပြန်လိုက်တော့ကရှင်မောင်ကလေးတွေကြားလာတဲ့အချိန်ကကလာပါဏကနဂါးမေဒေါသထွက်လာပါဏကနဂါးမေပါပြတော့ငါတို့ကပြောဝဲခြင်းနဲ့အတွင်းဥပိကတော့တော်လာတဲ့ဒီပွင့်ချတဲ့ကလေးကဘယ်နဲ့ငါစိတ်ကောင်းပေါ်မှာသူ့ရဲ့ရှင်မောင်ကိုကြားပြရတာလဲလို့ နိုင်ချင်းကြီးစွာတဏှာကဒေါသဖြစ်တာပြီးတကားလားအဲ့ဒါအနဝရယူအိုက်ကြီးကိုယူဒနာ900မြတ်ပြပြတဲ့အနဝရယူအိုက်ကြီးကိုသူ့ပရင်းနဲ့ဖုံးအောင်ထားတယ်နဂါကြီးကရေရကြီးပါလို့ဗမင်းလည်းပေါ်ပြီးတော့ထားလိုက်တဲ့ကာမတို့ကွင်းကလေးကလည်းပဲလတ်တော်မြတ်ပြည့်စုံတော်မူသောအတေနရံပိုင်ရှင်မပိကတုဇာမယုရ ဒီဥပရိပညာတော်ကြီးကလည်းရှိပြီးတော့နေတဲ့တွက်တာကြောင့်အာသာအကြီးဖြင့်သူတော်ဤမေနာဝရသာဥကတိလမဟာဗလာဒေမေပဏိယတတပိပိသတမိအာဂတောပါဏလာဝနကမေအချာယမြာမိကလာလတဘောဤမကြောချပါရဥနကမေဩဃာတေသာရောစေသောအာနုဘောတိမလာရဥနကမေဘာဗလာ ကုသိုလ်ကသွားအလူနဂါဖြစ်တော်လည်းပဲတဘောအိမှာသွားကြည့်ပါလေဥဒဂါမေမေမမငါဤမေနမခုနနှစ်ရရှိခဲ့တဲ့ငါသုမနာပါမေလေဤဝတ္တနာတကားကိုသူ့တော်ဤအာယုတဘာသိမဲ့သွားပဲနာကြိုက်တောင်းလာမှာဥဒဂါတဲ့ငါပြောရစေငါရဲ့တရားလေးကိုသင်သိတာမိတရားနာတော်လာကြပါမင်းကအာဝိနတတာမီ သင်အယုကပညာကတများများမဟုတ်ပါဘူးဤရောလေးတလုံးသာသောဒေယီတဏှာကြည်ပြုသိလိုပါလေတော့ဥနကအာရတောဤလိုတဲ့အရေးရှင်လိုတော့လာယောဂာဤအောင်ရလို့မလေးလင်စွာရောက်ကြပါဘောကလာဥနက တရားတော်ကိုသွန်ယူပြီးလူမမဆိုတဲ့ခုနှစ်နှစ်အရွယ်ဆမ်းမကျော်သေးတဲ့အခိုင်မှာလည်းပဲကြည်သာတရားအများကြီးသွန်ယူတတ်ပြီးတော့မြတ်စွာဘုရားဒေသနာတော်ဥပဒေရှိကဒါမျိုးအလုံးလို့ပြီးကြလားလားမပီးလို့တဲ့ပြတရားပပင်းနဲ့ဖုံးအုပ်ထားတာကိုကိုင်းလေလေးကအသာတကြီးမေတ္တာဖြင့်အလူခံတော်မူပဲဘာလို့ပါလဲ မေတ္တာနဲ့အလူကနာမူရပယပိယသောဘဝသောတိတ်္တဘုဂ္ဂိုလ်သောကိလေသာတရားနဂါမင်းပေါ်မှာလည်းသူ့ရဲ့ဥပိ္ပခရာမကြမ်းပါတဲ့တွေ့တာကြောင့်ရှင်အလုံးကများများမဟုတ်ပါဘူးဒါကတော့ယူရလေးတစ်လုံးတော့ပြီးလူပါအဲလိုလိုဤပြည့်စုံရတဲ့အတန်းတော်ဖြင့်ဝိင္လေးကလူကလိုက်တဲ့အခါကျတော့ဘုရားဒီမှာသမင်ဒိတာပါလိဒီဃာနာမမဟာနရီ မဟာသမုဒ္ဒမပေတိတာတောတွန်ပါဠိယာရာတိလကားကြီးကလည်းပါဠိလိုပြန်ပြောလိုက်။အိုးသိငယ်ဓာတိကလေးသူများရှိကြတယ်သူများပိုင်နေတဲ့ယန္တနာမပြီးလို့တာကိုဘာကြောင့်များသင်ကတောင်းခံနေရတာလဲ။ဟောဒီကနေပြီးတော့ဘုရားမယ်ဆိုရင်ဒီငါလို့ဆိုတဲ့ရည်ကြီးရည်တာ ကျင်းမရင်းရင်းနဲ့သမုဒ္ဒရာရှိရင်းရတဲ့မြေကြီးတစ်ခုရှိကြတယ်အဲ့ဒီမြေမှာလွတ်လွတ်လပ်လပ်ကိုယ်ရင်လိုတော့တွားယူပါတော့လားဒီလိုလည်းကပါမနာနဲ့အပြည့်ကိုယ်လေးတော့ကံလေးသာပြောကြတဲ့အခါကျတော့မှကိုယ်ရင်လေးကမဟုတ်ဘူးတလားတော့ကျုပ်ရဲ့ဥပ္ပဒေဆရာဖခင်ကခိုင်းလိုက်တာအနဝရရေအနောဒရေပေါ့ဗျာအားရလေ ပြီးတော့ဆင်းရဲတရားပယ်တတ်ပြီးတော့ဒဇာယုကိုယူမှန်သုံးရင်လည်းပဲကိုရင်မှာတာဝမကြီးရာရောက်တဲ့နောက်ဘုရားမှာကျွမ်းကပ်ပြီးတော့သိကြတဲ့လေနာယောဂါဒီဒီဒီစောင့်ပြီးတော့နေကြတဲ့အနောဒရီကိုရမှပါလေယောဂဗျာကိပါလိမ့်မယ်တဲ့ဒီတော့ဒါကတော့ဒါကတော့ပြေးပြေးသမီးကိုရီအိုးကလေးတစ်လုံးလောက်တော့ပြင်ကိုရင်ယူရတော့မယ်အဲဒီတော့တော်ပြီးတော့ကိုရင်လေးကပြောတယ် ဤတော်ပါဠိယဟာမဤတိဤမိကမိတာအတုသောယခုစေကာမဗလအတိနာဂဘာဇနိဝရယတိုင်းကတော့ငါဒီဒီနေ့ရှိကဥပရိသုံးတံကိုမိတ္တရဲ့ရှိကမိတော့ပြင်ဟာရေဩဂရိကတော်လူရတောင်းခံခဲ့ပါလေဒါပေမဲ့သင်္ကမဘေးလူမကတော့ဘူးလို့တားနိုင်တော့ပြင်ကမရရဆောင်ရတော့မှာပဲတင်ရဲ့သွားပြစ်တာပြီးတော့ အဲ့ဒီကကြတော့မှငကားကြီးကလည်းခေတ္တကားနဲ့ပြောတယ်ကြိုက်သွားပြီကိုရင်သိကြိုက်သွားပြီကိုရင်ကလည်းကသေးသေးသေးလေးနဲ့ကျုပ်ကမြင်နဲ့ထုံးအောင်ထားရတဲ့ရေကိုများရအောင်ယူလိုက်လို့ဆိုရင်ကိုရင်ယူပါဟောဒါဒီဒါလည်းကယူပါဆိုတဲ့အခွင့်စကားရလာပြီဒီတရားလိုချင်လို့လည်းပဲကိုရင်ကရွှေ့ယူမယ်လို့ပြောတာဟုတ်မလားဘယ်တနေ့ကပြောရတဲ့ဒီတော်ကြောင်းလေဒီကနေ့က ဝိရယမြေမှာစလောက်ခင်းပြီးတော့လည်းမရောက်နိုင်ပါဘူးဆိုခဲ့တယ်မဟုတ်လားအဲဒီမှာပြည့်ပြတ်ပြီးဖြစ်လာလို့အဘိဓမ္မာကိုရင်ကတော့မရဟရယူရတော့မှာပဲလို့တရားနဲ့ထောက်လိုက်တဲ့အခါနဂါကြီးကကြိုက်သွားပြီကိုရင်လည်းကြိုက်သွားပြီကိုရင်လည်းအစွမ်းရှိပါလို့ဒီကိုမပေးဘူးပြဟောဒီရေကိုယူပါဟောမသိဘူးလို့ဆိုလို့ရပါပါလိမ့်ယူပါလို့တော်ပြီးတော့ပြောတဲ့အခါကဆိုပါဠိယံမှာပါပြီ ဒီတော့မှကိုညာကြီးနဲ့ငကားတို့အသွားအပြန်စကားလေးအာယူနေရအောင်ဗျာဒါနိုင်ငံတာဥနရာယီအနောဒအိမယီရလူဝေအနုရောဒလီလာပြောက်စေငါဤပါမောဒယီမလေး သူရှာဘာရှာတာပါလဲနဂါနဲ့သူလည်းတကိုပြိုင်အနိုင်လူဝဲကြီးမှာမြင်းမြင်းလည်းရဆိုရတဲ့အဲ့ဒါတတုမာရိကနာမင်းကြီးလေးတော့တာဝိနာကဘုဒ္ဓယာယာမနဗိကသူယမနာမင်းယူသူတိကနဗိကသလုတိကနာမင်းပရဏေမိတာဝတဝရိနာမိကပရဏေမိတာဝတဝရိနာမေဒီမာနကအနိယနာလာအဘုဘပြမဝေဝထား၏ ကြံလဲယမပြည်ရမှာစက်ကမိမိအပိုင်ဝင်တယ်ကိုယ်ကလေးကလက်လက်တိတကလပညာပါလေဒါဆိုဟိုနာမြားနဲ့တရားမြမနာနဲ့တရားသွားအပြိုင်ဟာအလိုက်အရှုံးကြည့်အောင်တေချာမနာလောကကြီးကြော်တာ ဒီကိုယ်ကလေးကတကုတ်ပြိုင်ပွဲမှာဗိမာန်ကပြုတော်လာလိုက်ကြတာကောင်းရင်တကုတ်လုံးလို့အာပြားတစ်တော့ကလောစီကကလို့တော့အပြားမထင်ဘူးတဲ့တကားတဲ့ဒီမျိုးများကိုလာလို့ကောင်းရင်တကုတ်လုံးအောင်နိုင်ရင်ပြီးတော့ပြန်မှာပြန်မယ်နာဒီဝတိကိုအာလုံးသူပေါက်ပြီးတကားလာလိုက်ကြတာခေါ်လာလို့အရွယ်ကိုယ်ပေါက်တာနဲ့အင်မနာမှာတကုတ်ပြိုင်တယ်တဲ့ငါးကြီးတူပါလေ ပါဏကပါဇောယေနတပါဏံယေနသံယေကပါပါလိပါဏကအမတိဒီနေရာကြတော့သူကနပိုလီယံတို့ဘာလို့ကြတော့မှတ်မိကြတယ်ဗျာကာယရှိပါရဲ့အဲဒီပါဏကဆိုရဏဂါမင်းကြီးတဲ့ခင်ကလေးနဲ့ပြိုင်ဆိုင်နဲ့ပွဲကိုချိန်နဲ့အုံညာသွားလာလိုက်ကြတာဆိုအာယေနောဒလူနာမြမအာယေနောဒလူနာမြမကြီးတော် တဲ့လုံရဲ့ပမာကောင်းရင်သိကုံမိုးလုံးပြေစွာပြိုင်ဆိုင်တွင်အားကဲ့ပြုကြလားအေးအဲ့ဒီကမနဂပြမတရားပြမကြီးနာဒီဝနာရင်ရောက်လာတဲ့အခါကျတော့မနဂဝကလည်းမြဲတည်သုံးပြီးတော့ ဘုရားလေးကပါဏဂဏငါမိတော်ပြန်လာပြောဆိုကြတာတွေကိုတပံပြန်ပြီးတကလာဝင်လေးကပြောပါတယ်အဲလိုပြောပြီးတော့ဟောကြည့်လို့ဆိုပြီးတကလာသောတိက္ခဒနာကရတာတာပဋိညာဉ်သောအာဂတိပိတကောဝဒဝရတယောတနိကမြာမတာပါဝမပိတဝအာဂတတောဩရုဇာနာဂရာသန္တပဏိအကမိတဝအရောမဂနိကိလေတိတာဝတိဝါ သာဝတိဝဘလဝတာပုရိသေနအက္ကန္တအလသမဝိယနာရသတ္တပတိအက္ကန္တပတိဩကရိတဝဓမ္မိမတ္တပနာပုဒ္ဒကအိလောနာရသတ္တပတိမောဒ္ဒမောဒ္ဒသာနာတောဒါလကနာပမနကဥဒကဝတိရောဥက္ကိစိလူသာမဏေရောအာဂတိဝပါတိယ ဝါရဏပုရိတိဒေဝတံဃောသာရုကာရမတတိတဲ့တိုက်ကြည့်ရပြီတော့မြတ်ဗုဒ္ဓနာဒီရေဒီလိုဆိုပြီးတော့ကိုယ်ငါလေးကသသနာမိကနာ96မိုင်လောက်အာနာကိုကြီးရှိတဲ့မြမမင်းပုံသရာဖန်ခြင်းပြီးတကားလားအအောင်ကြီးကျင်းသွားတဲ့ဆိုပြီးတော့ကောင်းရင်အဆင်လာတဲ့ အလောရအိုင်ကိုဖုံးဝယ်ပြီးတော့ထားလိုက်တဲ့ပန္နလနာကမင်းကြီးကိုတခါတည်းခေါင်းကနေဆော့ပနောက်နဲ့ပေါက်ထားလိုက်အဲဒီကအပြင်းဆိုပြီးတော့ယူရာမှာတည်ရှိတဲ့ယူရာကြီးကိုအုံလို့ထားလိုက်တဲ့ပန္နလနာကမင်းကြီးတို့သားကြီးကတခါတည်းယူသေးချပနောက်နဲ့နေလိုက်တဲ့ကနှကန်းတွေကတွန့်ပြီးတော့ကျော်ဝင်သွားတယ်ဗန္ဒကနာမင်းကြီးရဲ့ပတိဟန်လည်းပဲအဲ့ဒီနဝရရဲ့ကျိုးဝင်သွားတဲ့အခါကျတော့မှ ဘေးလာကတွန့်လေဟာပြီးတော့နေခဲ့တဲ့ငါပရိဒါကနေခြံလုံးပမာဏရှိတဲ့ရေတွေကောင်းရင်မှပန်းပြီးတော့တက်လာတဲ့အဲ့ဒါကိုကိုင်းကလေးကကောင်းရင်ကနေပြီးတကလာခံယူသွားတယ်ပြီးတော့အပြမပြမင်းနဲ့ဒီဝတိတွေကလည်းပဲငါလည်းဟာជីវန်ရကောင်းလေကွာအောဘွယ်ရကောင်းလေကွာအာကအာသာရီကိုင်းကလေးပဲလို့ဒီလိုလည်းအားဖြင့်ဝိုင်းဝပြီးတော့ဩဝါပြီးတော့ငါးကြီးရှစ်သိန်းမောလား ဒရာကြီးပါပြစ်လားအောင်မလီကိုပေါက်တာမြန်ငါကိုဘနောက်နဲ့ပေါက်ရတာငါမခံဘူးအဲဒီစိတ်ဓာတ်နဲ့တော်လို့တဲ့ကိုယ်စိတ်ဆိုအာနုဘောနဲ့ဇင်းမဲ့ပြစ်မလဲဘာသာတန်နဲ့ဆက်ပြီးတော့ကျွတ်ကျွတ်ပြာဝါတယ်လို့ဒီကိုယ်ကလေးကိုအမိဖမ်းပြီးတလားအတန်နဲ့လောက်တဲ့ငါကျွတ်ကျွတ်ပြာဝါသားလို့ အခုညာရိကလည်းရှိတာကိုရောနဲ့ပြည့်နောက်ကတကကြီးကလည်းလိုက်ပြီးအလိုက်ရပြီးအလိုက်ရတဲ့ဟောရှင်တို့ရောသာသနာမူရာဟိဘုံသာတို့ရောက်ပါတဲ့ရော့ဘုရားကြီးအနဝရရေတိုင်းဘုံမိတော်မူပါတခါကြီးကကိုတော်ကြီးမတော်နဲ့အဲဒီခိုးလာတာပြင်မကင်းမှုမဟုတ်ပါဘူးခင်ဗျာလို့ပြင်ရလေတာ နာကျမလေးကအားလုံးတိုင်းတယ်ပြီးတလားလားကလိုက်တော့ရှင်တို့တို့ကလည်းသူ့ကိုယ်ရင်လေးအကြောင်းသူမသိတာဗျာအာတော်မင်းကွာကောင်းရင်ပြည်သားနေနိုင်ငါပြည်သားကိုသိတော်မူတဲ့ဖြင့်တန်ရှင်းခြင်းတဲ့သောရှင်ဖြစ်မဲ့သောယူဆိုပြီးတော့သုံးဆောင်လိုက်တာဟောလီလာယောဂပြောက်တယ်အဲဒီကကျတော့မန္တရာမင်းကြီးရတဲ့တကူကကောကရေပြည်သားဒါရင်မဲ့လို့ရှင်အာမန်ချက်ပြီးမောပြီးတော့လိုက်လာခဲ့ရရှင်တို့တို့ကကြီးကပြောတဲ့စကားကို ဒီရောပဇာသာတော်မှာကိုရင်လေးအပိခါတော်မူပါလို့လျောက်ကားပြီးနောင်ညာလိုအရင်ကိုရင်မလာပါနဲ့အမှတော့လွတ်လိုက်ဒုကြီးတော်များလားပို့ပါမယ်ဘုရားလို့ရည်နဲ့ဖိတ်တာသူ့ရဲ့ကလာပြေနဝရဟိကြွားတော်မှာမြတ်စွာဘုရားရှိရတော့ရှင်ရတို့တို့ကကိုရင်သူမနာခေါ်သွားပါပြီ။ ဝင်ရိယပိုင်းရွယ်လို့ခေါ်လည်းလင်းအယံလို့ဆိုတော့ဥပဒေနေပါလေရှိရတဲ့ပုဗ္ဗယပြောင်းကပုဂ္ဂိုလ်တွေကဒါကလည်းခေါင်းလေးပုတ်လိုက်ကြအနပူလေးရိုက်လိုက်ကြနေရလေးခေါ်လိုက်ကြဗဇုံလေးဖဲ့လိုက်ကြဟောဟဲ့ခြာတိတ်ပြီးမူလားဟဲ့ခြာတိတ်ပြီးမူလားကိုအဲဒီကမှဘုရားကိုရမကြီးကဒီစဉ်ရဲ့သွားမတိတရားဆိုပြီးတော့ဂိုင်းအာနန္ဒသာနဝရယရဲ့ရှိရှိတော်မူတဲ့ကိလေသာကိုယူကခိုင်းလိုက် ဒီတော့မှရှိတဲ့ကိုရင်အကုန်လုံးပေါ်လေးသားပြီးတော့ကဲကိုရင်အကြီးဆုံးကစမေးတယ်မင်းအနဝရအကြီးယူနိုင်မလားမယူနိုင်ပါဗျာမယူနိုင်ပါဗျာဒါနာရီပါညာတော်လည်းပဲဒီအချက်ဒီကိုရင်သုမနာ၏အကွယ်ပတ်လို့သိတဲ့ပြည့်အဲဒီပုဂ္ဂိုလ်တွေကလည်းစောင့်လိုက်ကြတော့ကိုရင်လေးသုမနာဘောဘာရဲ့ကြောင့်မှဒီသာကလာဤတတိဥပေါင်း60 အဲ့ဒါတော့ရေဆန့်နိုင်တဲ့တကားလေရှည်ပြင်းဝမှုကိုကိုရင်လေးကမဟုတ်မထင်လို့ပြမတော်ဘူးသုံးပြီးတော့အပါကလေးတကားလေလက်ကုလက်မနဲ့ချိတ်ဆွဲပေါ့လိုလိုလိုလိုနဲ့ကောင်းရင်ပြန်တက်သွားပြီးတော့မှတကားပြေရအဲဒီကပန္နကတကားမိကလည်းအလိုကိုရင်ရဲ့အမောကလည်းဘာလို့လာရတာလေတကားတော့လက်အကြောင်းကြလိုက်တာမှပြေးပြီအဲဒီလိုတပြီးတော့ထားလိုက်မယ်အာမပြေးဘူးတကားတော့ဘုရားကိုရင်ကိုခိုင်းတာတကားတော့နောက်ကလိုက်ခဲ့ပြီတော့လို့ ကျောင်းတော်ရောက်လာတဲ့ဒီဃာကလာကြတော်မှာအောဘာနာသုဒ္ဓထွေတလားဟုတ်ပါလားဗျာအနဝရအယေကျနိုင်တဲ့အကြောင်းဥဒ္ဓမတရေပြောကြနေတော့ဘုရားကြွလာဘာသာပြောကြတာလေမမကွေလေးသုမလာကြောင့်ပြောကြပါလေဘုရားလို့ဆိုတော့မမီရဲ့စေတရလိုယောဟဝတရောဘဂုယုတတိဗုဒ္ဓမာရဏေသောမနောကမ္မပါစေတိအဘမုတ်တော်ဝသန္တိမာ ဘုရားရှင်းသတ္တလူရှင်းသတ်ပြီးတော့ဒါရောအသွန်ရောပိတ်ဝချင်းကိုင်းနဲ့ဖြစ်ကြတဲ့ရာဖြင့်ဘုရားသာသနာ့ငါးပါးသာသနာတော်များ၌ယုတ်တိကောင်းစွာမသွေတရိဒါဝိပဿနာတရားကိုကျင့်ပွားအထုတ်တော်မူပါ၏သောတော်တွင်ငါလည်းဒီငါလောကဟောဒီလောကရေသောအဘဒိဋ္ဌိမှာမောသောလောကသာတိမှာဤဝလာကဲ့သို့ဘဝတည်းကိုယ်ငြိမ်းငြိမ်းသောလည်းသူရဲ့အကျင့်များအဘောရောဖြင့် ဘောက်ကွာပကင်လာလို့တပွဲခွန်စင်ကြပါပြီတည်းေအဲ့ဒီလိုအနေအချင်းကိုရင်သုမနာလေးကိုမြတ်စွာဘုရားကိုလိုမြတ်ကြီးကလာပြီးဝန်နဲ့ကိုရင်လေလို့ကြည့်ပြီးတော့မို့လို့ဒီတရားနာရတယ်ဆိုရင်မင်းများလာသွားတော့ပရိသအပေါင်းတွေဓမ္မရိတ္တမြာသောတာပတ္တိမေဖို့စသည်ရကြပါတဲ့ဗျာ စုအရတော်စွာအဲ့ဒါတရားကျေစုဘာကျေစုလို့အေးအဲ့ဒါတရားကျေစုဗျာ तू ကဘယ်ကပြုပြီးရှင်ကျင်တဲ့ကုသိုလ်နဲ့ရှင် तू ကဝေလာမသုတ်တာမှာလည်းပဲတို့တရားဟောခဲ့ပါတယ်ဒါနာကုသိုလ်ဟုတ်ပလားအဲ့ဒီဒါနာကုသိုလ်တဲ့သီလကုသိုလ်ကပါတယ်သီလကုသိုလ်တဲ့သမထကုသိုလ်ကပါတယ်အဲ့ဒီသမထကုသိုလ်တဲ့ဝိပဿနာကုသိုလ်ကပါတယ် တမဲရမိမိရဲ့ဓမ္မဝါဒပြုထားတဲ့ဒါနသီလသမထကတဘုံပုံလိုက်ဒါနသီလသမထကဒီဘက်ကဝိပဿနာကတဘုံပုံလိုက်အဲ့ဒီကမှကုသိုလ်ချိန်ဝင်ပေါ်မှာတင်လိုက်ရင်ဝိပဿနာကုသိုလ်ဘက်မှာအလေးအစီးပြီးတော့ရှားထွက်အဲ့တော့လည်းပဲဖြစ်ခြင်းနဲ့ဆိုရင်တဲ့အဲ့ဒီဝိပဿနာအများကြီးရှင်းမှတ်တာမို့ဓမ္မစာဘလား ဆိုကြပါလို့ဖောင်းတယ်ဆိုတာဓမ္မပိန်တယ်ဆိုတာအေးဝင်လေထွက်လေတို့ဘာလို့ညာတို့မှတ်တယ်နော်အဲလိုဓမ္မစာကိုတဲ့16စိတ်စိတ်ပါအောင်တယ်လို့ဓမ္မရဲ့ရှိသောကုသိုလ်တွေကို16စိတ်စိတ်လိုက်အဲ့ဒီ16ကို16နဲ့ပြန်ထိုးမြောက်လိုက်ဘယ်လောက်ရ2 5 6ဘယ်လောက်ရ အဲဒီမှာ255ဖွဲထားပြီးတော့တစိတ်စာနဲ့ခုနကတသက်လျာပြုထားတဲ့ဌာနသီလသမထကုသိုလ်ချင်းဝင်မောချင်းလိုက်မဲ့တွင်အဲ့ဒီတစိတ်စာဘက်ကအလေးချိန်စီသေး၏ဟုတ်ပါလားကဲဆိုလိုက်တို့ယောဂီများမစေခြင်းတို့ယောဂီများမစေခြင်းကုသိုလ်ရှင်စဉ်မြင်ရတွင်ကုသိုလ် စွမ်းကြောင်းအလူသီလပွားမေတ္တာကုသိုလ်စုပုံထာအနေစချင်းညာတမတ်တွင်256စိတ်ပင်တစိမ့်များပင်မမိညာအမကုသိုလ်များဆုံးထာ နိဗ္ဗာန်ဆောင်ဝင်မြတ်ရှင်ပင်နောက်ဆုံးမိတ်ခဲ့အင်းငါ့ကိုချင်းရင်ရှုမှတ်ပွားဘုရားခွင့်ညို့နတ်စေတာဟောဘုန်းကြီးဘုရားခွင့်ရပြီလူဖြစ်တယ်ဆိုတော့ဝိပဿနာအထုံမှလူဖြစ်ကျွမ်းနတ်မယ်ဘုရားခွင့်ညို့လဲဘုရားကိုချစ်ရလဲရောက်မယ်ဤဒါကြောင့် တို့ဓမ္မပဒတိတ်တထေရဝတ္ထုအတ္တတတထေရဝတ္ထုဓမ္မတာဓမ္မရာမထေရဝတ္ထုအဲ့ဒီမှာပြတာကဘာလဲယတ္တမယိသိနေဟောအတ္တိသောအတ္တတတိနာဝိယဘုိတဟောတတိတဲ့အဲ့ဒီယဟန်သုံးပါးကပြိဋိဘသံဃာလူညသွားဘုရားတဆုတဆုပြတ်မုတ်ခတ်တယ်အချိန်မနာမကြာလေးသိခြင်းနဲ့အဲ့တော့အခုဘုရားနဲ့တွေ့တဲ့အခါမသိမီအသက်ထင်ရှားငါတို့တတွေတော့တဲ့ မတရားဖို့တရားနဲ့ပူဇော်မယ်ဆိုပြီးတော့အပြင်းထန်အထုတ်ကြဒီပြင်ပုထုဇဉ်ဆိုတဲ့ယဟန်တွေကတော့အဲ့ဒါဇာပနဘွဲကိုအကြောင်းပြပြီးတော့ခြေရှုပ်နေကြဝင်လိုက်ထွက်လိုက်အစီဝေထိုင်လိုက်ကြအဆုတင်လိုက်ကြထောက်ကညက်ပေးလိုက်ကြဆုံးဖြတ်ချက်ချလိုက်ကြပေါ့လေဘုရားကပြောထားတယ်ခြေသားတို့ဒါမင်းတို့အလုံးမဟုတ်ဘူးလို့ပြောဒါကသူတို့မလို့မနေနိုင်ဘူးတဲ့ဟောဟိုတို့လောကလူသားတွေလည်းအဲ့ဒါမျိုးကိန်းဆိုင်နေတယ်နော် အေးဝိကပက္ခနဲ့ဗျာဟောတရားအထုတ်ရမှာအဲ့လိုမဟုတ်ဘူးအမလေးဘလောက်ပါလူပါလဲညာလူပါလဲဒါနသီလနဲ့စင်ကြီးကားနေကြတယ်ဒါနသီလမပယ်ဘူးပယ်ရင်ဘုန်းကြီးတို့လှူခါစားတဲ့ပုဂ္ဂိုလ်ငတ်နှင်းကြီးသွားမှာပေါ့မပယ်ဘူးငါးကြက်နဲ့တစ်ဆယ်ပဲရကမြတ်ငါးကြက်တစ်ဆယ်ရလို့ငါးကြက်ပြစ်လိုက်ရဘယ်သူမှမပြစ်ပါဘူးပြိတ္တာ ဒါကြောင့်အကြအင်အားလောက်ရှိတယ်သီလက30လောက်ရှိတယ်သမထက15ကြလောက်ရှိတယ်ဝိပဿနာက100လောက်ရှိတယ်အရှင်းမြင့်တာကဘုန်းကြီးတို့ပြောတာအဲ့ဒါတချို့ကတချို့သားရင်အာရိတ်တာကဘုန်းကြီးတွေလိုက်ဒါနဘာလို့လဲပြောပါဘူးပြောပါဘူးဘုန်းကြီးတို့တော့မအားပါဘူးဘုန်းကြီးတို့လည်းစာမေးသင်ထားတာပဲဟုတ်ပလားအဲ့ဒါအရှင်းမြင့်ဖြစ်စေခြင်းလုံးလို့ရာပိုင်ခွင့်ကိုအယူခိုင်းနေတာကုသိုလ်အခွင့်အရေးပြောတာပါ ခုလိုအခွင့်အရေးဘာအရေးတော့ဟိုဒုရကဓမ္မတွေတဲ့ကဲအဲ့ဒီဝိပဿနာအာမထုံရဘူးလို့တားမြစ်ချက်တဲ့ပါလားမပါဘူးဗျာတာမြင့်ချက်ပါထားတာနားပေါင်ကြည်သံပြိတ္တာတရိဇံပြိတ္တာမိစ္ဆာများနဲ့ကောက်ကြည့်စင်လဲပိဇာနာ ဖြေမှန်ရတဲ့လူဆုချမယ်ဘယ်နှယောက်ရဖြေမှန်ရတဲ့လူဆုချမယ်ခိုင်းတစ်ခေါက်ပြန်ပြောမယ်တရိစ္ဆာမြိတ်တာမိစ္ဆာများနဲ့ကောက်ကြည့်ရှင်လဲပင်စာနာဘယ်နှယောက်ရတရိစ္ဆာရဲ့ပြိတ္တာရဲ့မိစ္ဆာဒိဋ္ဌိယူရှိတဲ့ပုဂ္ဂိုလ်ရဲ့ ကောက်ကြည့်ဆင်းလဲတဲ့ပုဂ္ဂိုလ်ရဲ့ပေသာနန္ဒရိယကာယအလုံးကောက်ယူတလုံးလုံးလိုက်ကထုံးဝဲတော့တလုံးနဲ့ပဲလွဲတယ်ဆိုတော့မဆိုးလားဘယ်နှရောက်တော့အေးပေသာနန္ဒရိယဆိုတာအမေတတ်တဲ့လူအဖေတတ်တဲ့လူယာနာတတ်တဲ့လူဖယဒုစင်နေအောင်ပြုတဲ့လူတန်ခါတင်ပွဲအောင်ပြုတဲ့လူဟုတ်ပလားအေးခုနက၄ရောက်ရ၅ရောက်ရပေါင်းတော့ဟုတ်တရိဇံမြိတ်တာမိတ်ဆာများနဲ့ ကောက်ပြည့်စင်လဲပိစာနာကောက်ပြည့်စင်လဲပိစာနာဓာရောင်ဆောင်ဒိဋ္ဌိပြောင်းလို့ဘိက္ခုနီပေါင်းဖြစ်စီပြဘိက္ခုနီပေါင်းဖြစ်စီပြဒီလင်္ကာက3ရောက်ဘယ်နှရောက်အေးရဟရောင်ဆောင်ဆိုတာကိုရင်ဝတ်တုံးကဘုန်းကြီးကဝတ်တော့ဝတ်ပေးလိုက်လို့အမိတ်မရပဲနဲ့ထုံးကအရဆိုပြီးတော့ကောက်ဝတ်လိုက်တဲ့ပုံပုံများကြတယ် သေအောင်အားထုတ်တရားမရပြီးတော့ကြားမှုတယ်မို့လားသိခာမတင်သိမ်မဝင်းစိန်လွင်ချွတ်လက်တံကြားမှုတယ်မို့လားအေးအဲ့ဒီလိုရဟန်းရောက်ဆောင်တဲ့ပုဂ္ဂိုလ်ရာတဲ့တရားမရတာဘူးဒိဋ္ဌိပြောင်းလို့ဘုရားဘာသာကဘာမလို့ရဘူးညာမလို့ရဘူးကျင့်ကြတယ်ဆိုပြီးတော့ဒိဋ္ဌိအယူပဲပြောင်းသွားတဲ့ပုဂ္ဂိုလ်များလည်းတရားမရတဲ့ခုရဲ့နော်ဒိဋ္ဌုနိဗ္ဗာန်ဖြစ်စီပြန်တဲ့အခုငယ်တရားဓမ္မပွားများနေတဲ့သီလရှင်တို့ယောဂီမျိုးသမီးတွေ အဲ့ဒါမျိုးကိုဖြတ်လို့ဖြတ်ချစ်ဆိုပြီးတော့ပြုတဲ့ပုဂ္ဂိုလ်တွေလည်းဒါပြန်ခေါင်းက9ရောက်ရဲ့3ရောက်ရဲ့ပေါင်းဆိုရဟရောင်ဆောင်ဒိဋ္ဌိပြောင်းလို့ဘိက္ခုနီပေါင်းချက်စီပြံဘိက္ခုနီပေါင်းချက်စီပြံသံဃာတိတေအပါရှုလို့သံဃာတိတေအပါရှုလို့ပန္တုဥပတော်ငယ်လာဗျာဘယ်နှရောက်ရ ဘယ်နှယောက်ရအာကြာတော့တို့ဟိုအယုတ်ကလေးနဲ့တူတော့မှာနော်မသိမသာပြနေရဟုတ်တော့ဘယ်နှယောက်တော့လေးယောက်တဲ့ဗျာဟောအဲ့ဒီမှာမှလည်းဗျာရောက်ဆောင်တတိပြလို့ပဲကုဏ္ဏပြည့်ပြတန်ခါဒိဋ္ဌိအာဘွားသိပြီးတော့ပြီးရောမာနမဆောင်တိပဲအာထုံရင်လည်းပတရားမရတတ်ဘူးတဲ့ဒါကတော့ဆရာသမားများဌာနတခုကြားဘူးကိုကပရိဟောမနာဆောက်တည်ကိုအခွင့်မပါသေးဘူး တရားအထုတ်ခြင်းတဲ့အတွက်နောက်ငါပရိယမဏစောင့်ကြည့်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့အထုတ်ရင်တော့ရနိုင်ပါလေပြီးရင်တော့တကယ်လဲစောင့်ကြည့်ပါလို့ဒါလိုတော့လေဘုန်းကြီးတို့အာသရိယဝါဒအနေအပြင်ကြားဖို့လေဒါကတော့ပညာရှင်ရဟန်းတန်ဃာတော်များအတွက်ပြောတာနော်တန်ဃာလေးတွေအမှန်ပန်းတော်တဲ့ဟောဥပတော်ပြီတဲ့အဲ့ဒါတွေကလူချပြောရမှာတော်တော်ခက်နေတယ်မိမမဟုတ်ယောက်ျားမဟုတ်ဒီပေါ့ဗျာမိမတလဲယောက်ျားတလဲဒီပေါ့ဗျာဟုတ်မလား အဲ့ဒီလိုပုံကိုယ်ကြီးကဘာလဲတော့တရားမရတဲ့ခုတော့ငယ်လားဗျာနဲ့အောက်ပြည်တော်လေးနှစ်နဲ့55ရက်အောက်ငယ်တဲ့ပုံကိုယ်များ9နှစ်အောက်ငယ်တဲ့ပုံကိုယ်များတရားမရတဲ့ခုတယ်ဒီကွဲတယ်ပဲအဲ့ဒါလည်းငယ်တဲ့ပုံကိုယ်များပါလားပါရင်လည်းပြောဗျာချိုလီလေးတွေဝယ်ပေးမယ်ဒါပြန်အောင်းလိုက်ခုနက12ရောက်တယ်အခု4ရောက်တယ်ပေါင်းလိုက်တော့16ရောက်တရားမရတဲ့ပုဂ္ဂိုလ်ဘယ်နှယောက် အေးဒါကြောင့်ပြန်ဆိုလိုက်တရိစ္ဆာပြိတ္တာမိစ္ဆာများနဲ့ကောင်းကြီးစင်လက်ပိသာနာကောင်းကြီးစင်လက်ပိသာနာဒါရောက်ဆောင်ဒိဋ္ဌိပြောင်းလို့ဘိက္ခုနီပေါင်းဖြစ်စီပြံဘိက္ခုနီပေါင်းဖြစ်စီပြံအာမတိတေအာဘာရှုလို့အာမတိတေအာဘာရှုလို့မန္တုဥပတော်ငယ်လှဗျာအာ ခွန်လန်လေးကွာပြားများကြီးနဲ့လေးနှစ်ဆန်းကအရဟံအေးပြားများကြီးကတော့9နှစ်သားပါဒါကလည်းခရီးစစ်တွင်းကြအိတ်သုံးဖာမကောင်းသိငောက်ကြည့်လိုက်မဲ့တွင်းလေးနည်းနဲ့15ရက်ရဟနာပြကြတဲ့ပိဿတိလသမာရဏိယဒေသန္နနာမာလိနိယဒေငါနဲ့သားလေးတွေရဟနာဖြစ်ကြတယ်နော်ဒီဒါကြောင့်ဗျာများကြီးကွယ်ခွန်နှစ်နဲ့ ၄နှစ်ဆံဃအရဟံ၄နှစ်ဆံဃအရဟံတရားမတ္တ16ထဲမှာဟောတရားမရတိုက်တဲ့ပုဂ္ဂိုလ်ဘယ်နှယောက်တရားမတ္တ16ထဲမှာကိုယ်လည်းပါမပါစီစစ်ရန်ကိုယ်လည်းပါပါစီစစ်ရန်ဒါဒီတဲ့တိရစ္ဆာန်ပါသလားပါပါဗျာတရားမပြောနဲ့လက်သေးရှိနေရင်တိရစ္ဆာန်တော့ ဘုန်းကြီးတို့ယဟန်မင်္ဂများအမားတဲ့လက်သက်ချင်းအဘတ်တဲ့ငရဲကြီးတွေတဲ့လူရှိတဲ့ကလက်သက်ရှည်ကြီးတွေထားရင်တော့ပရိသတ်ရေစမ်းလာကြည့်အပေါ်ကဂျိုပေါက်မလားအောက်ကအမီးမြန်ထွက်နေသလားလို့တိတ်တိတ်ပုံစံကြည့်ဟုတ်လားအဲ့ဒါပဲပရိသတ်ပြိတ္တာတွေလည်းပါသလားအဲအကျိုးအလိုရာဘုန်းကြီးတို့ပြိတ္တာမှလည်းနတ်ပြိတ္တာဆိုတာတွေရှိသေးတယ်အဲ့ဒါကြတရားရတယ်ခုနကလို့မှတာဆိုတာဘုန်းကြီးတို့ဒေသနာမှာတရှိမာကြီးတာအမိတရားနာရင်တရားရပါ တိုက်တော်ပြီတော်ပြီတဲ့တိသမျှတွေပြောနေရင်လည်းဟုတ်လားမိုးလင်းတော့ပြီးမှမဟုတ်တော့ဘူးဒါကြောင့်အဲ့ဒီတရားမတန်16ထဲမှာကိုယ်လည်းပါမပါစီစီရန်ကိုယ်လည်းပါမပါစီစီရန်အဲ့ဒါကြောင့်အဲ့ဒါကြောင့်အမတရားဂျူသာခဗျာမြာအေးမိမိတို့အတွက်အချင်းရှိခိုက်လုံးလားစိုက်ပေါ့ဗျာနော် လက်ခံလို့ဘိုင်းရင်ပြီးတော့ကြိုးစားအထုတ်ကြတဲ့ကဲဘုန်းကြီးတို့ပြောလာတာကဥပါရိဒ္ဓပစ္စေကဗုဒ္ဓသေအာနာပါဒဆိုတဲ့ရှင်တို့တို့ကအလောင်းရှင်ရဲ့သားရဲ့ဆွမ်းကိုပါနဲ့ဖုံးပေးတယ်အဲအဲ့ဒီကထွက်လာတာဗျာအမတရားနယ်ပဲရောက်သွားရင်တော့ဘုန်းကြီးတို့ပါဇက်ကပြိအုပ်လို့မရတော့ဘူးတိုင်ရှိစေတဲ့ဟိုတစ်ချိန်တုန်းကဘုရားကြီးတိုက်ဆရာတော် တရားသိပြီးတော့ကောင်းတရားကောင်းတော့ဒီနေ့ဆရာတော်တွေပညာရှင်ကြီးဖြည့်ကြတာပေါ့လေအာမင်းတို့ဆရာတော်ကတရားသာကောင်းတာပါလို့မခံကျင်စိတ်နဲ့သင်းယူထရေးသင်းယူရေးတော့လေတရားကပုတ်ခွဲပါခွဲတွေပဲဖြစ်နေတာဟုတ်လားအခုလည်းဘုန်းကြီးတို့တွေကအဲ့ဒါအမှတရားတွေပဲကြီးရောက်သွားနေတယ်ဒါနဲ့ဝမ်းမြောက်ဝမ်းသာနေအပြင်တုံမဟိရှင်များတို့ဒီဇာနိတဗတိအသောသတုတ္တာဓမ္မဒုသနိမလေးချက်သောသစ္စာကိုအာအစံခံမိတကလား ဒါနကိုစီရမပန်းမနဲ့ပြုရသောအနပါဒခေါ်တဲ့တပြည့်တော်သည်ဇာနေတန်ကောင်းစွာမတွေ့သိပါရစေပါဖျား အကုလောငါခံမိတကားလားစေရာဆွမ်းလေးကိုစေရနာပန်းပန်းနဲ့လူထမ်းရတဲ့အတွက်သာကြောင့်ရှင်တို့သိအပ်တော်တစ္ဆာလေးပါသိရပါလို့ဤဒီနေရာတွေမှာတို့ထကားတွေကပြတာလောကပြည့်စည်ရှိလူတဲ့အလုံးနဲ့စေရတာအလိုကမတူပါဘူးစေရတာအလိုကစေရနာမန္တရာမန်နဲ့စေရတာအလိုကပြည့်စည်ရှိတဲ့ပုဂ္ဂိုလ်ရဲ့အလိုကမမှန်ဘူးလားလို့မေးရင်စေရတာအလိုလောက်တော့ မမှန်ဘူးအဲ့ဒါတွေပြောရရင်လည်းပဲဘုန်းကြီးတို့တထွေမလွယ်ဘူးနော်သူကရှင်ရလားအလူကသူ့ကိုယ်နဲ့ယဉ်ပြီးတော့မှသူကရှာထားရဒီပြည့်စည်ဆိုတာကသိသေးချာတာမဟုတ်ဘူးပြိတ္တာရဲ့အားတော့နားတယ်တန်ရှင်းအောင်ပြုလုပ်ကြဖို့ပဲတိုက်တွန်းလိုပါတရားကောင်းဒီမတရားကောင်းဒီနေနဲ့ရှာထားတာလူကြီးတမ်းမကောက်လှူလိုက်တာဟိုမဟုတ်သူစားမထမင်းလေးကိုတကားတဲ့စေတနာတောက်လာကလေးနဲ့လှူတာခွာတယ် ခုတော့လူတိုင်းမဟုတ်ဘူးနော်တော်ကြအိမ်ရိတ်တော်မနေနဲ့ဆိုရင်ဘုန်းကြီးတို့ရင်နွေးလေးတစ်ခွက်မှမပေါက်ပါပဲနေလေခြေတော်ကရွာတရွာတန်ခါတရွာဘုန်းကြီးကငါးပါးပြီလာသွားတော့နောက်ရကြတော့ရှင်မမင်းဟာမဖြစ်သေးဘူးဆိုပြီးနောက်ရဒကာတွေလာတော့မေးတယ်ဒကာတို့ဟိုဒကာတို့ကငါးကိုလိုက်ဖမ်းတာလားပိုက်သေးကိုငါးကတိုးတာလားအာတပည့်တို့လို့ဘယ်ရည်လေးမမြင်နိုင်နဲ့ဘယ်ဖမ်းနိုင်မှာလဲပိုက်သေးသူကလူလာတို့ကိစ္စရှိမထင်ပါဘူးထင်ပါရဲ့လေလို့တို့လည်းဟုတ်လား အဲ့ဒီကျမှနောက်ရငါးဟင်းပါတော့လည်းအခုလည်းဘုန်းကြီးတို့ကအဲ့လိုဟောရပုံပေါ်နေပြီဒါကတော့ဘုန်းကြီးတို့ဒီစာပေတွေကပြောတာသူ့ရဲ့စေတနာအနှစ်အလူကပုဂ္ဂိုလ်မြင်မှသူဖြစ်တယ်နော်ပြီးတော့အဲ့ဒီလူကမြင်မှလည်းသူစားမဲ့သမင်းလေးကိုသွားယူတာတဏိတာလုံးမတဏိစားရတာသူဟာဟုတ်မလားအေးလူတိုင်းမဆိုလိုဘူးနော်အေးသူ့ဟာသူငါးကတိုးတာတော့ကိစ္စရှိမချင်ပါဘူးလို့ အေးအဲ့ဒါလည်းဘုန်းကြီးတို့တရားဓမ္မများသတိထားကြဗျာဒါကြောင့်စေတနာမန္တရာမနဲ့လူသားတော့အကျိုးကြီးတာပေါ့ဟုတ်ပါလားအေးနောက်တကူဟာပါလဲဣမိနာပါဏဒါနေနမဟောမိဘဝဘဝေတော်အဲ့ဒီမှာဘာဆုတောင်းတာလဲတတိတော်ဘေးယခုကတော်လူတရတဲ့အတွက်ဒါရောက်ဘဝအစဉ်ဆက်မမရှိမလမမြပေးပါကမ္မဆွတ်ချပါဆိုတဲ့စကားကိုအဲ့ဒါဘဝတိုင်းဘဝတိုင်းလေးတမ်းမှမကြရပါလို့၏ ဆွတောင်းလိုက်တယ်ဒါတော့တို့သူတော်ကောင်းတွေသိပြီးသားလားသို့ဤသို့လူရဤသို့လူရပုံညအလူပုံညအလူဟောသူလူတိုင်းရတာလေးရတော့ဆွမ်းပါပဲဘုန်းကြီးတို့တရားမှန်များကတော့ဘာလူလူပေါ့ဗျာနော်အဲပါတယ်မာဣမိနာပဏ္ဏတာနေနမာဟောတိဘဝဘဝေဒလိဒောတိတဲ့ဟော ဆင်းရဲတဲ့ဘဝကိုသူဘယ်တော့အခါကမှမဖြစ်ပြရစေနဲ့လို့ဆုတောင်းတာနော်ဤတော့လူရဤတော့လူရဤတော့ပြုရဤတော့ပြုရပုံညာအလူပုံညာအလူရှေ့ရာဆင်းရဲရှေ့ရာဆင်းရဲဝေခွဲဆောင်သူဝေခွဲဆောင်သူမရှိမလမရှိမလမမြအဟုမမြအဟုလေသာမြလေသာမြနာဝမကြစေသူနာဝ သူအငတ်ကံပြီးတော့လူတန်းရတဲ့ကောက်မှုကြောင့်ဘဝတိုင်းဘဝတိုင်းမရှိမလားမမြတ်သောတရားမကြားရပါလို့ဤရှင်တော်ဘဝမဖြစ်ရပါလို့ဤလိုအဲ့ဒီလိုဆုတောင်းလိုက်တယ်အဲ့ဒါတော်ရင်မှာဆရာတကတော်ရင်မှာဆရာတကနှစ်ဦးရပြုတာနော်အေးမန္တတေထောလို့ဗာရိညာတွေဆောင်းရောင်တွေပါမလားအေးမပါဘူးဗျာပါတာကိုအပြစ်မဆုံးဘူးနော်မပါတာပြောတာစိတ်ဓာတ်တိုင်ရက်ပါ ဗျာလတောဓမ္မကုသလတာဓမ္မတာတဲ့ပဋ္ဌာန်းဒေသနာတော်ကရုပ်တမဆိုတဲ့မာနကနာဗျာလတတို့သည်ကုသိုလ်တရားကိုကျေကျေပြုနိုင်တယ်တဲ့ဟောဒါကနေတိုင်းတဲ့ပုဂ္ဂိုလ်တွေတဏ္ဍပြမြလုံလုံချုံချုံကောင်းကောင်းမွန်းမွန်းနေနေအောင်ချမ်းသာအောင်ပြုတဲ့အားပြောတာနော်လောကရှိတဲ့သဘောတွေကဒါကလည်းမန္တဆောက်တဲ့ဖိတ်တာကလည်းတရားနာဖို့ရကျွန်တော်ကျမတို့ဤနေအိမ်မင်္ဂလာမန္တတို့ကြွပါလို့ဖိတ်ထားတယ်တရားနာရအောင်ဖိတ်တယ် ဘာအောင်ဖိတ်တာအဲအဲ့ဒါသွားပြီးတော့စားတော့ပြီးတော့ပြန်လာတရားနာတဲ့အချိန်ဖိတ်ခါရတဲ့လူတရားဝင်မရှိတော့အိမ်ငိုက်နေတဲ့အလူတကာနဲ့ဘုန်းကြီးပဲကြံတော့ဟုတ်ပလားအဲ့ဒီလူတကာကလည်းပဲတကာလည်းပဲဘိသိက်နဲ့ဆိုပြီးတော့ပြီးသွားတာအာဘိသိက်ခံကြတော့မာနကိုပြည့်စံထွက်လို့အဲ့ဒီဘိသိက်တွေကလည်းတော်တော်ကြွားကြဘုန်းကြီးတို့ဆိုလိုတာကမဟာသနကမင်းကြီးတော်ထွက်တဲ့အဂါဟိတဝကလပတံကံလား အေးတသိန်းသားနဲ့ရွှေခွက်ကိုစွန့်ပြီးတော့ဣဒံမတ္တိကာပတ်အကဟိမတ္တိကာပတ်တာမြင်ရသပိတ်မိသပိတ်ကလေးကိုပိုက်လိုက်ရတာဣဒံဒုတိယပိသေသနာသူ့အတွက်နောက်ခုမြောက်ထူးခြားတဲ့အရှင်းမြင့်အဘိဓိသုံးလောင်းရဲ့သာသနာတော်ရခဲ့တဲ့တွေ့တာရောအဲ့ဒီလိုဟာတွေယဟသံဃာတော်မြတ်မန္တမကြွမီဟုတ်မလားဒီတရားနာတဲ့ပြိတ္တာကိုအခြေခံပေးတဲ့အနေအချင်းပြောရင်မကောင်းဘူးလားဟာကနာစိန်တို့ဇာလီတို့ အာဝိတန္တရာမင်းကြီးသာရိသမီးကြီးဆွန့်လူတလို့ရနဲ့လူတရားသမားများဟာဟောဒီသာမီးလေးတွေသာသနာဝင်ရောက်တဲ့ရက်လနှစ်ကာလမှလို့သူတို့ရဲ့လုံအားမကောင်းမဲ့သီလသမာဓိပညာသာသနာအပြည့်ဖြစ်ကြပါစေဆိုပြီးတော့သာသမီးလူတဲ့အလူမျိုးရောက်အောင်ပြောရင်ကောင်းပါရဲ့အခုကအဲ့ဒါလို့မဟုတ်ဘူးအောင်ပါပြီခဗျာအောင်စီဟောဟိညာဝါလောပြီးတော့မှပါလာတော့ဇမနဲ့စကားလေးပြောရင်မျက်စိမိတ်ချ ကောင်းလေးကိုနဲ့နဲ့တော့ဖြင့်လွဲခလေးပါရှင်မောကလန်ကြည့်တဲ့အခါကောင်းကုန်ကုန်တာဘာဖြစ်လို့ဘာဖြစ်ရင်ကွယ်တောင်းမယူတော့ဟာကောင်းလိုက်စာဘိသိက်ကလည်းပြီးရောအဲ့ဒါနဲ့မိုးဆုပ်ဆုပ်ကန့်သွားတာပဲကိုရင်ဝတ်တော့တကားလဲနွားကြီးတကားလဲခြံကားပြင်မောင်းတော့တော်တော်တော်တော်အမှုကျွမ်းလာပြီကိုရင်ဝတ်ရအောင်မေလဲမအောင်ဖေလဲမအောင်လူကလည်းမအောင်ဆွေမျိုးလည်းမအောင် ဘုန်းကြီးကကြောင်းကြည့်တဲ့ဓာတ်နဲ့ဒူးချညှပ်ပြီးတော့ရိတ်ပေးလိုက်လို့ကတုံးပြောင်သွားတယ်သူတို့ပါတဲ့ပြိက္ခရာနဲ့သာရေးရမယ်ဆိုရင်တော့ချီးလေးလို့သူမထွက်ဘူးဆိုတာလေအဲ့ဒါဒီလည်းဘုန်းကြီးတို့တရားနာမစဉ်းစားတော့ကြိုက်တော်ပြီအဲ့ဒါနဲ့ပြိဿရဲ့တော်ရင်မှာဆရာတကာပြုတ်ကြတဲ့ကုသိုလ်ဟာဝါယာချိုးမတော်ရဘူးပြိဿရဲ့နော်အေးတယ်လီဖုန်းမဆက်ရဘဲနဲ့ ပါရမီမြို့ပေါ်မှာရှိတဲ့သုမနာပထေကြီးရဲ့ထီးတဲ့စောင့်နကသာတို့ခေါ်တယ်ဘုရားတို့ဟေးအဲ့ဒါပဲဗျာအဲ့ဒီမှာတဲ့သုမနာလက်တိုက်တာသတ္တယဒေဝတာဒေဝတာဟောတာနာပရမဒါနာဥပါရိခေသုပတိတိတာနိဒိဋ္ဌတုံသာဓုကာရမဒါတိဒါန လူမနာသက်ထိုက်တာလူမနာသက်ထိုက်ဤသတ္တိထိနဒီဝတာစောင့်ကြ၍နေတော့ဒေဝတာနတ်မိဒါနံတော်ပြမအာနာပါရဆိုတဲ့ရှင်ရပါဤအလူဒါနမိဥပရိတေအဟောဩလဖြစ်တိဝေအာဟောချီကျုပ်ကြီးပါတကပရမဒါနဘယ်မျိုးဘယ်လူမျိုးနေရှင်ရှင်သာသနာပင်ပါဝင်နာမို့ယန္တာလျမှာရှုံးရမည်မြတ်ဆုံးဟုသောတော်ကြီးပါပေ။ ဥပါရိတ်ေဥပါရိတ်တာဆိုတဲ့ပိစ္ဆေကဗုဒ္ဓ၌သုံးပဋိဋ္ဌိတာအာနာပါဒဆိုတဲ့သူချင်းရကကောက်စွာမှတွင်အငှခံ၍တဏ္ဍစာဆိုတဲ့ချွမ်းကိုလူတန်းလိုက်လေသည်တကား ဤဒီသောတိခတုံလောကေပါဒုကာရံကောင်းကြီးဩဝါထောမနာကိုတာပြီးပေးလိုက်လေတော့ဤတဲ့သာဓုသုံးရင်ခေါ်တယ်ထိကျက်သောနတ်ကပါလဲအေးအဲ့ဒီမှာကြည်ထားတဲ့ကုသိုလ်ဟာကြည်ညာစရာလိုသလားမလိုပါဘူးပြိတ္တရေကုသိုလ်ကအရင်နဲ့တူတယ် အရေးသေးအောင်အားလျောသွားလိုက်လာသလိုကုသိုလ်တရားကလည်းကိုသွားတဲ့လူဘဝနတ်ဘဝမြမဘဝနိဗ္ဗာန်တိုင်အောင်ပါပါတယ်ဟုတ်ကလားဗျအဲ့ဒါနဲ့ပရိသတ်ရေတဲ့သူမနာတတိကြီးကလည်းကုသိုလ်ဘောပိတံလိုလားဒါမို့ဒါအချင်းချုပ်ပြောတော့မယ်နော်အနပါရကိုခေါ်ပြီးတော့အမောင်သင်ဒီကုသိုလ်ပြုတဲ့မောင်လားဟုတ်ကဲ့ပြုပါလေခမအေးမင်းကုသိုလ်ငါရောက်กว่าရော့တကြမရောက်နိုင်ပါဘူးခမနဲလို့လားกว่าနှစ်ကြ အဲ့ရနဲ့ပြီးတော့တထောင်တိုင်အောင်တက်ပြီးတော့ပေးပါလေဘယ်တော့ပေးရှင်းတော့ကငွေသားခင်ငွေအစ်စ်ခင်ဗျာနော်သို့တော့ရှင်ရတာမျက်ရည်သမားအတွက်တထောင်ဆိုတဲ့ငွေဟာမမောကြရပဲမဟုတ်ဘူးသို့တော့သူဟာအဲ့ဒါမဟုတ်တုတ္တနဲ့တဲ့လို့ပဲပြောပြောဘာပဲပြောပြောတဲ့သူရတဲ့ကုသိုလ်ကိုအယောင်းအဝယ်ငွေသာတစ်ထောင်ရလိုက်မယ်ဒီကုလို့လွတ်လွတ်ဆုံးဆုံးတော့သူမခံနိုင်ဘူး ဒါသူခင်တဲ့သူအတွေ့တို့တရားဓမ္မတွေကတော့အဲ့ဒီလိုပါဆိုရင်ရောင်းလာမို့ဗျာသူနောက်မှကုသိုလ်ထပ်ပြုရင်လည်းပထမကုသိုလ်တော့အာမကောင်းတော့ဟုတ်ရမို့လားအေးတို့တရားဓမ္မတွေဟောတရားတို့ဘာလို့ညာတို့ကြည့်ပါလားတချိန်နာလဲတုံးကတော့မကြားနာဘူးစိတ်ထဲတွဲသွားတာပဲနောက်တခါကြတော့လည်းပုတ်ပြစ်ပြစ်ဖြစ်တာအဲ့ဒါစေတနာအားလို့မှုဘာလို့မှုတော့တို့တော်ဘုရားကတော့ကုသိုလ်ကိုအကျဉ်းချင်းပြုတရားကိုအကျဉ်းချင်းနာ ဒါမှတခါသဘောမပေါက်တခါပေါက်နောက်တခါသဘောပေါက်နောက်တခါမဟုတ်ဘူးလားအဲ့ဒီလိုလာတာအဲ့ဒီဤလေးကတော့တို့ပိဿဝဂီများကြည့်ပါလားဘုရားကတထိုင်နဲ့၅ပါးလုံးတစ်ပြိုင်နဲ့ဓမ္မစကြာတရားဟောတာပေါ့မှန်ပါပါဘုရားဒါလိုလားသဘောပေါက်သွား ကိုလင်ညာသောတဲ့ပါလိုက်တဲ့ဟုသာသဘောပေါက်တယ်။ကျန်တဲ့လေးဟုဒီဒီဟာတစ်ပြိုင်နဲ့တစ်တိုင်းနဲ့တစ်ချိန်နဲ့နာပြီမဲ့သဘောပေါက်ရလား။မှန်ပါဗျာ။ဒါဒီရောတရနှစ်ရသုံးရလေးရလည်းပဲဒီတမစက်ကြတရားကြီးထဟောတာ။မှန်ပါဗျာ။အဲဒီမှာကျင်ကျင်နာတဲ့အခါကျတော့တရနေဝပါနေရနေပါရိယသုံးရနေမာနာလေးရနေအသစီတိတိသောတာပန်တည်တယ်။ဒါမမိနဲ့။တရားမြတ်ထက်ကတလဲလဲဆိုပြီးတော့ဒုသိင်္ဂကမပြင်းနဲ့။ အခုခေတ်ကတော်တော်ခွာကြတယ်ဓမ္မဂတိကဗဇဂုတ်ပြတယ်လို့ဟောဓမ္မဟောဓမ္မတင်တာလေဒီကိုတော့ငါလာဘူးတယ်မလားတော့မလုံးနဲ့တလုံးမမင်းမမင်းနဲ့တော့မဟုတ်ဘူးပြိတ္တရဟာလားဗျာဒီတရားမှနာပြီးတာပဲမလုံးနဲ့ထောက်ပြန်တယ်လဲလဲနာပါဒီရင်မြင်မှုကြားမှုစားတဲ့အာယုံကြတော့တစ်ချိန်ခံစားယုံနဲ့ပြီးသလားပြီးပါဗျာဒီလိုမလုံးနဲ့မတရားမလုံးနဲ့စနေလားတက်တိုးတယ် မြင်လို့ကြားလို့ကြားလို့ဒီချိန်မေးရုံနဲ့မကျင်တာဘူးတရားကြတော့ဒီဘုန်းကြီးငါသိပါတယ်ကွာငါနာဘူးပါတယ်တဲ့ဒီလိုမလုပ်ပါနဲ့ထပ်ပြန်တလဲလဲနာပါဘယ်တရားမှသိရတရားမပါဘူးအကောင်းယူတာပဲမိမိအုံနောက်နဲ့နှလုံးသားနဲ့မဟာမိတင်တာဟပ်သွားပြီဆိုရင်သိတံမိုးရှိတာရဘူးလေမလားတစ်ချိန်ကမဟာဘုဒ္ဓပေါမမင်းကြီးလေနန္ဒပုံနာကတရားဟောမယ်တဲ့သူတရားကဘလောက်တန်တော့ကျုပ်ရှိရှိလက်ချက်တွေတုန်းကတက္ကတာရုပ်ရင်တရားရ အဲ့ဒါပောရိတာရဌာနနေပြီးတော့ပြန်လာတယ်ငါသုတ္တလောမမင်းကဟာသင်တွေကတရားမဟုတ်တထုံတန်နေကဲဟုတ်ပါလားပရိသတ်ဤဒါကြောင့်တဲ့သူတရားဓမ္မများတစ်ချိန်နဲ့ပြင်ပို့ပြီးတော့သိအောင်နာပါကိုင်းတော်ပြီဗျာအဲ့ဒါနဲ့ဘဝတ္တတာနဲ့ဒါလို့ပဲဆိုခြင်းစောကုသောဘောဆွဲလာနဲ့တွေ့တာကြောင့်လိုလားတဲ့တွေ့တာကြောင့် ဝိတ္ထာဝါရပြီးတော့ကုသိုလ်လက်လွတ်ဆုံးရှုံးခံရမှာမလိုလားတဲ့အတွက်နဲ့မယောင်းနိုင်ပါဘူးခမအားတော့လားပါဘယ်လိုပြောလို့မှသူမယောင်းဘူးကုသိုလ်တရားမမြတ်လို့ဘူးလားမြတ်လို့တယ်တိုင်းတိုင်းတိုင်းဒါမြင်မယောင်းရင်တထောင်လဲပြီးမယ်ကွာငါ့ကိုအမြဝေးပါသာဓုခေါ်စားမရစေဒီတော့မျက်နာလဲနာသူနွားတွေအတွက်ကိုကအလုရှင်လဲပဲမြက်တွေထမ်းပြီးတော့တွင်းနေရတာဖြစ်တဲ့အတွက်ဒါကြောင့်နေဦးပြန်နေဦးပြန် ဘယ်ဦးများဆိုလိုတာကဘာလဲဆိုတော့ဥပရိဒ္ဓပစ္စကဘောရဏအပြည့်လိုက်ရှင်မြရှင်မြခဏယတ္တနော်မူပါဘူးတတိတော်ယနေ့ရှင်မြကိုလူတဲ့ဆွမ်းအလူကောသုမနာတတိကြီးကတထောင်ပြပြီးတော့ဝယ်တဲ့ကုသိုလ်ကိုဆောင်းကြောင်းမိတကားလာငွေတထောင်လာရလိုက်တဲ့ဆိုရင်တတိတော်ငွေထက်ကုသိုလ်ကိုမတ်တယ်ဗျာငွေထက်ပါမဲ့ဒါကြောင့်လဲတော့ဆောင်းကြောင်းမကနိုင်လို့မျက်နှာပြက်ချင်ပြက်ပက်စေ အလုံးပြတ်ခြင်းပြတ်မဲ့ခြင်းသိမ့်ပိုင်ပြီးတော့ရယူလိုက်တဲ့ကုသိုလ်ကိုတပည့်တော်မရောက်ဘူးခင်ဗျ။အဲဒီအခါကျတော့သူမနာတတေကြီးကတပံဝေတထောင်မင်းပြပါမဲ့ပါတုခေါ်ရရတယ်လို့အမြဝေခိုင်းနေပါလေ။အဲဒီအမြဝေလိုက်ရင်တပည့်တော်ကုသိုလ်ရွတ်မလားခင်ဗျ။ရွတ်သွားရင်လေတထေတော်တချွေတော်တပည့်တော်မြောက်ကုသိုလ်တရားကိုမြတ်မြတ်နိုးနိုးရှိလိုက်တာ။ဟုတ်မလားပြိဿကြီး။ အေးတတိတော်တကြပါအပြတ်မဝဲဘူးဆိုတော့မှဟိုကပြောလိုက်ပါတယ်။ဘာပြောတယ်လဲတကားတော့သင်အိမ်မှာထွန်းထားတဲ့မိလန်တာဘေးကအိမ်ကလာရောက်ကြကြမယ်ဆိုရင်တဲ့မိအလေးရောင်နေသွားကြလားများလားတလားပြင်ကြိုက်တယ်လို့ဖြေသမ်းပါတဲ့ဒီတော့ဒုပရိဒတ်ဖြေရင်ဘယ်လိုပါလဲများလားပါဒီမိလေးရောင်ကရော့မသွားပဲနဲ့ပိုးလို့သားရင်တို့လာတယ်မဟုတ်လားအေးဒါကြောင့်လည်းအခုလည်းပဲတဲ့ သင်ကအမြဝေလိုက်ပြီဆိုရင်ဧကောတဝဧကောတတာတိဧကောသင်ပြုတဲ့ပင်နိုင်သံကုသိုလ်ကတဝသင်အတွက်ကြံရစ်ပါတယ်ဧကောပါတိခောသူတယောက်ချင်းတတ်မှအဲ့ဒီပါတုခေါ်သူအတွက်မိလင်းနိုင်ကမိတော့ကလေးညှိသွားကလေးတိုးလာပါတယ်တဘာဝဆိုင်အောင်ပြောတာအဲ့ဒါကောက်ချက်ချလိုက်တော့တယောက်သာဓုခေါ်တကုသိုလ်တိုးတယ်တယောက်သာဓုခေါ်ဆယ်ယောက်သာဓုခေါ် လူတရားသာဒုက္ခလူတစ်ထောင်သာဒုက္ခေးအဲ့ဒါပဲဗျာဒါကြောင့်အခုဘုန်းကြီးတို့ချစ်ကြွဝင်ရတဲ့ပုံကိုယ်တွေကိုသိတာများကံပြီးတော့မှကုသိုလ်ပေးတာဒါပေမဲ့ဒီကိစ္စကုသိုလ်မယူဘူးအစားသာပွားတာလားကောင်းမကြီးနောက်ကြရင်အယိုးနဲ့အခောက်များလိမ့်မယ်ဝါကြသူဝါကြသူဝါကြသူဝါကြသူဆိုပြီးတော့စောစောစားပြီးပြန်လာတယ်တရားနာတဲ့သူရှိတော့ဟွာ ဟုတ်ပလားအေးအဲ့ဒါလူတွေလွဲနေကြတာသတိပြုကြဒီအကြောင်းတွေပြောရရင်အများကြီးပဲပြိတ္တာအဝေးကသာလို့ခေါ်တာနဲ့မြင်ကွင်းမတူဘူးပြောလက်စားနဲ့ပြောပြရစေနော်အဲခြေတော်ကတော့အာဘုန်းကြီးတို့တရားဓမ္မများရာဟုလားတဲ့ဘုသူသားလို့ဘုရားအလောင်းတော်သားပါခင်ဗျားတို့လုပ်ပြီးနော် ဗန္နရီကမင်းနဲ့ဈေးကုန်းကအားတွေကဘုရားသိက္ခာချတယ်ဘုရားဖြစ်ပြီးမှမင်းနဲ့ဈေးကုန်းကဟာနဲ့မညာပါဘူးအလောင်းတော်ဘဝကရတဲ့ပါဟာဒုက္ခပါလားအေးဒါကတော့ကြီးတရားပြောတာပါနော်ဘုဒ္ဓဘုရားဂတိကနိခေါ်ပါတယ်ရှေးကဖြစ်ခဲ့ဘူးတာကိုပြောသွားတာနော်အဲလီလာရှင်လူထွက်သွားတော့ဘယ်နဲ့ပြောလူကျင့်နေပြီဘာလို့မသိလိုက်ရက်ထက်ဟုတ်တယ်မလား လူပြစ်နေပြီဘာလို့မတိလိုက်ရက်ခဲရှင်းကဝုတ်ခဲ့ဘူးလားကိုဆွဲပြောတာအခုလည်းပဲဘုရားမပြစ်မိကရတဲ့သားကလေးကိုဘုရားပါတော်လို့သုံးတာမဟုတ်လားနောက်ပုဏ္ဏတုပါရမီဖြိဘကရထပါလာဘယ်လိုအေးရထပါလာတဲ့ဗျာသူတော်နာဝကမကြဖြစ်ကြတော့ယသိသူတော်ရှင်နေအမြဲတမ်းဆုံးက အရိယသစ်သူတော်ကျင်နှစ်ပါးကတစ်ပါးကတိုက်တယ်နတ်ပြည်ကလာတယ်တစ်ပါးကနဂါပြည်ကလာတယ်သောတာပြည်ရဲ့အဲ့ဒီလိုတစ်ပါးကနတ်ပြည်ကြွတစ်ပါးကနဂါပြည်ကြွနော်ဒီတော့သူတို့ရဲ့ကိုယ်ရဲ့နာတရားစိတဲ့နဂါစိတဲ့နေကြည့်ကြတဲ့အကြောင်းအလုတကာဆွမ်းတကာတွေပြောပြီးတော့အဲ့ဒီစုတောင်းပါတကယ်လည်းကုသိုလ်ပြုအလုကနေလည်းထိုင်းတယ်လို့သင်ကြတော့ဟောရထမာလာကတရားဘွားဖြစ်ရထမာလာအလောင်းက ရာဟုလအလောင်းပြတော့ဘာသာဝိဒရာသောရဏကမင်းကြီးတွားပြီးတော့ဖြစ်နေတယ်အေးအဲ့ဒီမှာကြည့်ရထပါလာကတော့သူဂတိဘဝထအခုနဂါဆိုတာကအဟိတရိတံဒုက္ခတိဘုံလားမဟုတ်လားတရားမရနိုင်တဲ့ပိုက်ရောက်ခြူတောင်းလေးတွေသတိထားကြပါ အဲဒီတော့မှရတ္တမလာလောက်မရတာငါတငရင်ပဲရောက်နေပါလိမ့်ကြည့်လိုက်တော့ကငကားဖြစ်နေတာတွေ့တော့သူတို့လည်းတကိုးချင်းဆက်ွယ်ပြီးတော့မှတခါထပ်ကုသိုလ်ပြုပြီးတော့ငါလိုတရားထူတောင်းတာအဲ့ဒါနဲ့ကုသိုလ်ပြုပြီးတော့တရားထူတောင်းဖို့ရာဘုရားမူကြီးတန်ဃာတွေပြပိလိုက်တော့ခြေတော်အကြီးဆုံးဘုရားနဲ့နောက်ဆုံးကခုနှစ်နှစ်သားကိုရင်ကလေးဟောနောက်ကတရားထူတောင်းဖို့ရာဒီကုသိုလ်ဘွဲကြီးကျင့်ပါလားမဟုတ်လား ဒါကမြတ်တွေ့မြင်ဝင်ကြတော့ပထဝီနရနဂါမင်းကြီးရာဟုလားအမည်နဲ့ဂေါတမဘုရားသားစုတောင်းသွားတယ်ဗျာဒါကြောင့်မြက်ွယ်နဲ့မြက်မြင်အမြက်ွယ်နဲ့မြက်မြင်ဟာမတူဘူးတူရလားဘုရားတင်တာအဝိယသာရုခေါ်လဲပြီးတာပါပဲတဲ့ဒီမေဟာကြတော့အဝိကသာရုမခေါ်ဘူးတရားကြမှာအဝိကသာရုခေါ်တဲ့ဟာလေးတွေသတိထားကြဖို့နော်အဲ့ဒါလေးတွေဘုန်းကြီးတို့တရားဓမ္မများအဲ့ဒါ ပြုပြင်ကြဗျာဒီတချို့ကဟာသူ့ဟာသွားတာလို့ခေါ်နေတပည့်တို့ဈေးရောက်တာတွေပြက်မှာမဘာပြက်မှာပေါ့အမှုဥပါရိဒ္ဓကြည့်ဥပါရိဒ္ဓပိဋကဘုရားကိုလူတွေအာနာပါတာကြည့်ပါငွေထောင်ပေးတာယူသလားဘာသာခင်မင်တယ်လေကုကုကုကုကုကုကုကုကုသိုလ်ခင်မင်တယ်တဲ့ဘာသာခင်မင်တော့အေးဒုဒကာဓမ္မတွေကုသိုလ်တရားတရိဌာနောဟုတ်ပါလား အဲဘုန်းကြီးတို့ကလည်းပြောတတ်တယ်ပါဇက်ပါတယ်ဟမ်အာယုံကြတော့ကလည်းဒီလိုအာယုံတွေကြတော့တခါနဲ့မပြီးဘူးဟမ်ကုသိုလ်ကြတော့ပြီးရောမလုံနဲ့ဗျအဲ့ဒါနဲ့ဝါနေပြောလိုက်တာတဲ့သေကုသောကတယောက်ပါဒုက္ခတကုသောဒေါတဲ့ဆက်ရောက်ပါဒုက္ခ အဲ့ဒီကြတော့မှဝမ်းမြောက်ဝမ်းသာနဲ့ရှင်ဥပါရိတပိဋကဗုဒ္ဓဥချပြလာလို့ကိုင်းသူမနာတတိကြီးကံမြဝိလက်တော်ပေးခြင်းပေးမပေးခြင်းနေကျုပ်ကုသို့မလျော်ဘူးဆိုခြင်းဖြင့်အမြဝေမဲ့သာထုသာခေါ်ပေတော့လို့အမြဝေပါလေသူမနာပတိကြီးကလည်းပဲလိုက်လိုက်လဲလဝမ်းပန္တပအနေရဖြင့်သာထုခေါ်လိုက်လို့ကိုင်း ဇာလန်းကိုချုပ်ကြပါစို့ပြိတ္တာခေါင်းကအန္တပါဒဆိုတဲ့မြတ်ထမမကဟောဂေါတမဘုရားရှင်လက်ထက်တော်ကမှာအနုရုဒ္ဓအမိတော်နဲ့ဒိဗ္ဗစက္ခုဧတထက်ယယဟနာမြတ်ကြီးဖြစ်တော်မူလာပါတယ်။ဘာဖြစ်အေးအဲ့ဒီအခါကျတော့မှဟိတာယောသောမယတဲ့ဟော ရှင်နောရသမတိမြတ်ကြီးကငါနဲ့ကုသိုလ်ပြုပဲ့ဖြစ်တဲ့ပုဂ္ဂိုလ်တချိန်ငါတဲ့ငါပြုရဲ့ကုသိုလ်ကိုငွေပေးဝယ်ခဲ့တဲ့သူမနာတထေကြီးအခုအခါဘယ်မှာဖြစ်နေပါလိမ့်မလဲလို့လိုက်ရှာတော်မူတယ်နော်အခုဘုန်းကြီးတို့ရာပေါင်းများစွာတရားဓမ္မတွေတရားနာကြတယ်နောက်ဆုံးတရားလည်းအားထုတ်ကြတယ် အဲ့ဒီမှာတယောက်ယောက်ကမြဥစွာကြွတတ်ဝင်မဲ့သူဂတိဘဝရောက်မဲ့တွေ့ရင်ပုံညအာပုံညကကုသိုလ်သာယာကမိတ်ဆွေဟုတ်ပလားအေးတို့လည်းကုသိုလ်ပြုပဲမိတ်ဆွေတဲ့ဟောမင်းသားဈေးကုန်ရမှာတို့တရားတွေတူတူနာခဲ့ကြတဲ့ပုံကိုယ်တွေအခုပဲရောက်ကုန်မလဲလို့ကြည့်လိုက်ကြည့်လို့တွေ့လာရင်အဲ့ဒီပုံကိုယ်ကလာကူညီပေးမယ်ပဂတိကမုံလို့လို့ဆိုပြီးတော့ကြားဘူးတယ်မလားတော့ရှင်းတော့က မေကုသအလောင်းပါဝရီအလောင်းတော့လေအေးတချို့စီနေတပြေပြီးချောင်းရည်ဆိုပြီးတော့ထားခဲ့တာလောကီကနော်အခုဟောဒီလောကရာကုသိုလ်ကတဲ့ပုံညမဟာယောကတာနိဗ္ဗတ်တော်မမငါဤပုံညမဟာယောကုသောပြုပဲ့ဖြစ်သောသူမနာတတေကြီးဖြင့်ကရာဘေယနိုင်နိဗ္ဗတ်တော်ဖြစ်၍နေသည်ရှင်းလူရုဒ္ဓကတကားတဲ့ဒိဗ္ဗဆက်ကို တိယအခွင့်ရဆိုတဲ့နာမျက်စိနဲ့တူတဲ့တကုအဘိနိယနဲ့ကြည့်လိုက်တဲ့အခါကျတော့မှဝိသတဝီတောအုပ်ကြီးရဲ့အဲ့ဒီမုံဒဆိုတဲ့ရွာကြီးမှာပါမနာတာဒွေပုဒ္ဒသုနာသမနာမာသုမနာဟေသုံတိအတ္တပါတဲ့ဝိသတဝီတောအုပ်ရဲ့အနိ မုံဒမည်သောရွာကြီးမှာမဟာမုံဒဆိုတဲ့ရွာလူကြီးရဲ့သားကလေးနှစ်ယောက်အကြီးကမဟာသုမနာအငယ်ကသုလသုမနာအကြီးကမဟာသုမနာအငယ်ကသေတုတဲ့သုလသုမနာပေါတော်တော်ဝနိဗ္ဗာတိတတိငါငါကုသောငါမြတ်ထမ်းမဘဝဒုငါကုသောကိုငွေပေးဝဲတဲ့ပုဂ္ဂိုလ်ဟာသုလသုမနာဖြစ်နေတယ်ဘယ်လိုဖြစ်လဲ မဟိတတာကတိပတ္တဝတိခောဝနိကမိတဝပပစိတ်ပတိကြည့်နော်ကုညီရမဲ့ပုဂ္ဂိုလ်ကကိုလာတာကုသိုလ်တရားလက်ကင်ထားတဲ့ဆိုရင်တန်လိုက်တုံးကင်ထားရင်ပြိဋ္ဌာယေတဲ့အဲ့ဒါနီးရကအဲ့ဒီတန်လိုက်တုံးလေးကိုလာလာမကတ်ဘူးလား ဟောအတ္တကလေးတွေကပန်လိုက်တုံးလာပြီးတော့ကတ္တလို့ပြုတာတဲ့ကုသိုလ်တရားရှိရတော့ကဲခြင်းမကစောက်ရှောက်ကူညီရမယ်ပုဂ္ဂိုလ်ကအရောက်လာတာဒါကြောင့်တဲ့တို့ဒဂဝုဏစေတော်စံညွတ်တို့တွေလဲနေဆက်တိုက်သတုဒ္ဓအကျင့်ရအောင်တရားပွဲကြီးတွေဓမ္မပါဟာယတရားနာဘောနာဘက်ပုဂ္ဂိုလ်တွေနဲ့ပြုလုပ်ရတဲ့ကုသိုလ်ဟာတန်ဖိုးမရှိဘူးလေရှိပါဘူးဗျာသိတန်ဖိုးရှိတာနော် ရာမောင်များစွာထောင်မောင်များစွာပုဂ္ဂိုလ်တို့ရဲ့အုံနောက်အသက်နှလုံးတဲ့သောအသိဉာဏ်ကုသိုလ်တွေပေးလူလိုက်တာသူတို့ကလောလကောင်ဒီထက်ကတူဝါလောလကောင်ကျွတ်တောင်းဝင်ပြီးတော့မှပြိတ္တဖြစ်ရမယ်တွင်လာရောက်ကူညီမှာကတော့မသေးကြလားဓမ္မတကယ်ချစ်ခင်တွဲဖက်တဲ့မိတ်ဆွေအစ်စ်မဟုတ်လားဒီပြမိတ်ဆွေတွေကပါပါဟုတ်လား ကိုင်းပြောကြဆိုဘုန်းကြီးများလည်းယုံနဲ့နာဆိုတော့ကိုယ်လည်း၆ပါးသောအနာယောဂဝေဒနာနဲ့နော်မကြမ်းမမှဖြစ်နေရင်ဘယ်နဲ့တော့အော်ဖြူချရတော့နေမကောင်းနေတယ်ဆိုပြီးတော့လာမလားမလားလေရင်တော့ချိန်လိုက်မှာနော်ဒီမဲ့အချိန်မျိုးတော့မဟုတ်ပါဘူးတခါလေရင်ကောင်းကခြူတစ်ချောင်းပေါက်ပါစေလို့ပဲချိန်လိုက်မှာမင်းလားအဲအဲ့ဒါပဲအဲ့ကြရင်나이ပြကြီးချိတ်တယ်ဒီကလေးမဟုတ်နိုင်တော့ကိုရောကြီး나이ပြကြီးလို့တိုင်ချိတ်ထားမှာကိုလည်းသိပါတယ်ဟုတ်လား ဟောနိုင်လို့ကုသိုလ်ကအမြတ်ထားပါတယ်ဘာသာအမြတ်ထားအေးကုသိုလ်ကအမြတ်ထားပါတယ်တိုက်ကြဗျဒါကြောင့်နဲ့ဝိဇာတဝိတောအုံရဲ့အနီးမုံဒရွာကြီးမှာမုံဒဆွလရွာလူကြီးရဲ့ပါမဇုလာသုမနာမာသုမနာနှစ်ယောက်ရှိရပြီအငယ်သုမနာဆိုတာငါးခုကိုငွေပေးဝယ်တဲ့တထေကြီးပဲမဟိငါသည်တတ္တတုံမုံနရွာတို့ကဒီသွားပြီးရှိတော့ သောတုသုလကုမနာတိတတ္တဝတ္တိကောဟာခုနှစ်နှစ်အွယ်သာရှိသေးသည်ဟုတ်တော်ပါဖြစ်၍နေကမိတ်တဝါလူပေါင်းကထွက်ခွာပြီးတော့ပမဲ့စိတ်တတိယဟန်ပြုလိုက်မယ်ကုသိုလ်တတ်ခြင်းသွားပြီးတော့ကုတော့ဘာကုတော့မလဲဒီငါတော်မကျွေခုနှစ်နှစ်သာအွယ်နဲ့ထွက်ပြီးတော့ယဟန်ပြုလိုက်မယ်ခုရကေယဝပါဟပဏိတံမိရာဟိအရဟတပါပုနေတတိခုရကေယဝခေါင်းဤပြီးအဆုံးမှာပင်လင် အာပတိသမိတာယေအာထာတမနိရောဓိပရိဘာနာခေါ်တဲ့ပရိသမိတာ၄ပါးတို့နဲ့ဝါပိရကသုံးမနိမဟတကွာအရဟတံကိလေသာကင်းပြအရဟတဘောသောပါပုနိပတိကောင်းစွာမှန်သွဲရောက်ရှိပေလိမ့်မည်တကားေကုသိုလ်တရားများအာမကိုတိုက်တာ ငါကူတော်ငွေပေးဝဲတဲ့ပုဂ္ဂိုလ်ကို तू ကလိုက်ရှာရတယ်ချင်းမြောက်မဲ့လူကမာတာမဲ့လူကကူညီမဲ့လူကနော်ဒီတိုင်းရွှေတွေငွေတွေထားမဲ့ဆိုရင်အဲ့ဒီပစ္စည်းတွေကကိုယ်နဲ့လာခွာသွားမယ်အဲ့ဒါမို့လားပညာဝတ္တဝိဘုံရှတိငါပဏိယထားတဲ့ဆိုပြီးတော့ထားမှရင်လေ तू ကခွာသွားတာပြောက်ရော့မို့လား သာရဝပဏမနိယခဝါပိဟရန္တိနာနဂကလုံးကုံမယခတွေကတကိုးနဲ့ယူသွားရင်လေပဂတိရွှေငွေစတဲ့ပစ္စည်းတွေပျောက်ဆုံးမသွားနိုင်ဘူးလားဟုတ်လားရာဇတော်ဝါတဲ့ပြီးတော့ရာဇတော်ဝါဆိုတာရာဇတော်ဝါပေါ့အဲ့ဒါကြောင့်လည်းပစ္စည်းကမပြည့်ဘူးလားပြည့်ပါ ပြက်တယ်ဗျဘာသာတော်ပါတဲ့ဒုရုဒ္ဒသာဆိုပြီးတော့မှခုနကရာမမျိုး၅ပါးပေါ့ဗျာရေရလည်းမြို့နိုင်တယ်မိကလည်းလောင်နိုင်တယ်နော်ပြီးတော့ဟိုတင်းကလည်းအဝါပြုတ်နိုင်တယ်အခုအဝါပြုတ်ပြုတ်သွားတာတွေအဝါပြုတ်တယ်မဟုတ်လားအလုံးအဝါပြုတ်ဘူးတဲ့ပုဂ္ဂိုလ်တွေကြီးပါပဲဒါကြောင့်စိတ်မချရဘူးလှူတာကစိတ်ချရတယ်လှူတာကအေးဒီတန်းမှာအဲ့ဒီရာမမျိုး၅ပါးကင်းရင်လည်းပဲ ယရာပုံညခယောဒီသာဝမေတ္တဝိနာတတိယရာကျင်္ဂနပုံညခယောပြုတာတဲ့ကုလိုကအာကုန်ွားပြီးဟောတိဖြစ်တရာဒုက္ခနာဣတသဝံထောအလုံးစုံသောရှိပါဥဒ္ဒတိဝိနာတတိပြည့်စည်ရတယ်ဒီဟာဒီမပြည့်စည်ပေမဲ့လို့ကုသိုလ်ကုံသွားရင်ခံစားဝင်ကုံသွားရင်ဘာဖြစ်တော့ဒါကြောင့်မောက်ရည်ဦးမြရည်နေတော့ဘယ်နဲ့လို့วะအဲထပ်ထပ်ဖြစ်ရတယ်လို့ကုသိုလ်ဆိုတာအမြဲတမ်းဖြစ်နေမှချမ်းသာဟာ အစစ်အဖြစ်တိုးတက်ကြီးပွားမှာမဟုတ်လားဘုဒ္ဓဂါရမတွေချမ်းသာခြင်းလားဆင်းရဲခြင်းလားတိုင်းနှစ်ထွတ်ချောင်းဘုန်းကြီးတို့ကြောင်းမှာအဲ့ဒါအင်ဂျင်ဆက်လုံးနေတယ်မများပါဘူး၈000လောက်ပါအခုအင်ဂျင်ဆက်လေးကဖွက်ချက်ဖွက်ချက်နဲ့ဆိုပြီးတော့ဟလားမိရလဲနော်အလေးရောင်ဆိုတာလိုအပ်တယ်မဟုတ်လား အေးအဲ့ဒါဘုန်းကြီးကလကားတော်မှာမဟုတ်ဘူးအဲ့ဒါအင်ဂျင်ဆက်ဝယ်မယ်အလူကလည်းမဟုတ်ပါဘူးဗျာကိုယ့်ဘာကိုချမ်းသာခြင်းရင်ပြောတာပါအမလီတိုက်ရှိတယ်ဗျာအခုကြည်ပလိုက်တာပြုတ်တာတဲ့ကုသောတရားဟိုကလေးဘာမှမသိချဘူးနော်ဝိညာဉ်ဝိုင်းမိတကလားမိုင်းမမဲ့ပုဂ္ဂိုလ်ကအဲ့ဒီအယောက်ကသွားရင်သူဒီပဋိသမိတာ၄ပါးနဲ့တကွကောင်းရိပ်ပိစအဆုံးသင်္ကမဝုခင်မယဟနာဖြစ်မယ်။ဘာဖြစ်လဲ။ ဖြစ်တော်လဲပိဋကသုံးပုံဆောင်ယဟန္တာအာယဟန္တာပိဋကသုံးပုံဆောင်ပါဗျာအေးဒါကြောင့်ပရိယတယုံမြနဲ့မက်ဖို့နိဗ္ဗာန်မရနိုင်သေးပါဘူးဆက်ဥတ္တဥပဲပရိသတ်ခြေတုံးကစာရင်းမဲ့နိဗ္ဗာန်ဝင်ဆိုပြီးတော့ဒေသနာမှာစာရင်းအာပြီးတော့မှအဲ့ဒီစာပေါ်မှာသိတဲ့အတိကိုရှုမှတ်လို့ယန္တာဖြစ်သွားတာတော့ရှိတယ်။ဘုန်းကြီးကစာရင်းမဲ့နိဗ္ဗာန်ဝင်လို့ပရိယတ်တိသာသနာတော်ကြီးကိုချီးမြှောက်သောအပြင်အဲ့ဒါပေးပါ။ များသောအားဖြင့်တော့တရားအားထုတ်လို့စာတက်သွားတာတွေကများတယ်ဗျာရိုးရိုးတတ်တာမို့ပိဋကသုံးပုံဆောင်ဘာတွေပါလဲဟေးပိဋကသုံးပုံဆောင်စာတက်သွားတာတွေကြားမှုမှာပါရှင်ဆိုလဘာအကြောင်းလေကာထာလေးတကားတာလေးလက်လေးလက်ကျက်လို့မရဘူးကာထာလေးတကားတာရက်ပေါင်းမလားတရား20ပါ ဒီဘုန်းကြီးဒီလိုလှုပ်တတ်တယ်ဆိုတာသိသားနဲ့တော့အထာမလီသေးဘူးငါသာဤတို့တွေကဟုတ်လားအဲရပောင်းမလားတရားနဲ့တည်းကြက်လို့မရတော့အကိုကြီးမဟာပါဏငါညီမေသာသနာနဲ့မထိုက်တမှုသွားလူထွက်အဖိုးကိုလောက်ကင်ရွေးဆိုပြီးနင်းထုတ်လိုက်ငါရှေ့စုလပါကစာကကြက်လို့မရတာသာသနာတော့ပျော်တယ်သာသနာတော်ဘာဖြစ်တော့အေးပရိယပရိပါဆောင်ရတော်မူရတဲ့အချိန်များတွေက ဟေးသုလမပါဠိလုတ်ပြီးပေါက်တင်မတင်မဟောတရားနာရတာပြောတယ်။ဘာငါတော်ရင်းနဲ့နေရတာပြောတယ်။ရခဲ့တဲ့ဘဝမှန်ရလား။အဲ့ဒါကြောင့်တဆုံဆုံတော့ပြီးငိုနေတော့နောက်ဆုံးပါဏာပိုင်ဖြစ်တဲ့ဘုရားကခေါ်သွားတယ်။ဟုတ်မလား။အဲဒီဘုရားကခေါ်သွားတဲ့အခါကျတော့မှပဝါပိုင်လေးတစ်ခုပေးပြီးတော့ဟောလက်တစ်ဘက်ကကိုင်းလက်တစ်ဘက်ကဆွဲချလို့ရဇောဟရဏရဇောဟရဏရဇောဟရဏ ဒီတော့ပြိဿရေပုပ္ပမြတဲ့အခါကျတော့နဝတောက်မှဖြူစင်နေခဲ့တဲ့ဘဝကလေးဟာသူ့လည်းနဲ့ထိတွေ့လက်ကအစီတဲ့လေးနေတွေလွတ်ပေးလိုက်တဲ့အမုံနဲ့ဆိုတော့ဘဝပိုင်းလေးကမဲညစ်ပြော့ခွေသွားတယ်။ဘာဖြစ်သွားအဲဒီအချိန်မှာဆရာကြီးဇီဝကရောက်နေတဲ့မြတ်စွာဘုရားကဩဒါတဆိုတဲ့ရောင်ကြီးတော်လွတ်ပြီးတော့နိမိတ်ရုပ်ဘုရား ကိုစားတဆုဖရာရုပ်ပွားတဆုလွတ်ပြီးတော့မှจิตတာကြိုးစားလိုက်ဟုတ်မလားအဲ့တော့ဗဟိတဆိုတဲ့ပဝါပိုင်အာယုံကိုယူပြီးတော့จิตတဆိုတဲ့ခန္ဓာတွင်းမှညံသွင်းလိုက်ပြီးဩပဝါလီဖရာပြီးလို့ငါဖွေးဖွေးပြူပြူမမတောင်းတာအခုတော့ငါလက်ကအစီလင်းနဲ့တိုက်ဝေလာခဲ့တဲ့ မြို့မုံတို့ကြောင့်အညစ်အကြေးတွေပေးခြင်းပြီးနေပါပေါ့လားတို့စိတ်ဟာလည်းဒီအတိုင်းနေမှာပဲစိတ်ဟာဘဝပြုလင်းနဲ့တူတာလေးနေဆောင်လာခဲ့တယ်မြို့အညစ်အကြေးတွေကလောဘဒေါသမောဟနဲ့တူတယ်လို့အဲဒီလိုဘုရားကအားပေးတော့ဟောဗဟိတဆိုတဲ့အပြင်ပမှလီဣဇတဉာဏ်ခန္ဓာတွင်းမှာဉာဏ်တွင်းပြီးတော့ရှုမှလိုက်တာပြီးတကသုံးပုံဆောင်ယဟန္တာဖြစ်တော်မူတယ်ဗျာတတိကပရိယတ်တိစာကိုလေးလတိုင်းကြက်တာရရ ဉာဏ်နာဖြစ်တော့အလိုလိုရသွားတာဒါကြောင့်တရားဓမ္မအားထုတ်ရင်ဉာဏ်ကောင်းတယ်ဆိုတာမသေးကြလားသိပါပါဘုရားဘယ်လိုလိုချင်တဲ့ဟာတွေအကုန်လုံးဒီထဲမှာပါနေပြီတော့ကလူတွေမျောလင်းကြတဲ့ဂရိကျအမေရိကယူရီးယားမြေဟာမော်ရီးယားလာဦးဂျပန်ဒီပေါ်ပြင်းနေငလားရှားပြီးကရောပါအမေရိကရှမ်းငချင်းငရင်ကရမွေခိုင်မြန်မာတတိတန်တော်ကြီးမျောလင်းတဲ့အသက်ရှိတာရှင်းလာတာချမ်းသာများတာ ခွန်အားကြီးတာဉာဏ်ပညာထက်မြက်တာတွေကဟောဒီဓမ္မစာကတဘဝ၅မျိုးနဲ့ပြီးဓမ္မကတဘဝမှာအကျိုး၅ပါးရမယ်ဓမ္မမှလိုက်ရင်တဘဝအကျိုးဘယ်နှပါနမမတ်တော့နှစ်ဘဝအကျိုး၅ပါးရှိပေါ့နော်ကဲကြည်သာအမတ်တွေများလေဘာတွေများတော့ကုသိုလ်တွေများတာလေးပဲကြိုးစားကြပြိတ္တရေနော်ဒါ ਈ တော်ပြီဗျ ဒါကြောင့်လည်းအဲဒီမှာပိဋကသုံးပုံဆောင်ယဟန္တာဖြစ်လိမ့်မယ်ဆိုပြီးတော့မှဟောရှင်အနုရုဒ္ဓကိုရမကြီးကအဘိညာဉ်ဆိုင်ရင်စီးပြီးတော့မှမဟာမုံဒရွာကြီးသို့ရောက်လာပါပြီကုသိုလ်တရားရဲ့ဓာတ်ခိုက်မှုဆိုတာလည်းအံ့ဩစရာသိကောင်းအဲဒီလိုရောက်နေတော့အိမ်ကမုံဒတကြီးမင်းကပါဠိတလအပါဠိတနဲ့မင်းနဲ့တွေ့ခေါ်ပြီးတော့ကဟောပါဠိက အဲ့ဒီရွာတကာမှာရောက်နေတဲ့ရှင်တို့တို့ကကိုရောမြတ်ကြီးသူများကမဥမီအရင်ဥစွာအိမ်ကိုပင့်တာခဲနဲ့ဟောတို့ကဟောနေရာမှာနေရာတိုင်းကြီးမြပြင်တင်ထားမယ်ဆိုပြီးအိမ်ရောက်လာတယ်ဘယ်ရောက်လာကုသိုလ်ဆွဲအားဘာဆွဲအားလဲအေကြည်သာခွန်ကြီးတို့သကုလသတိလရကတခါတည်းကုသိုလ်ဆွဲအား၄ခုတွဲတာအခုတရားပွဲဟာနဲ့အဲပေးမနိုင်မဲ့ရင်အကြီးဖြစ်လွတ်နေရတယ် အဲ့ဒါဘာဆွဲအားတော့ဘုန်းကြီးတို့တရားမှများလားအခုမှတွေ့တာမဟုတ်အရင်ကဘုန်းကြီးဒီနေရာကုသိုလ်ပြုခဲ့လို့ဒီနေရာအကျိုးပေးဟိုးတောင်မိုက်တရားဟောရင်ဘိဒ္ဓလည်းမများဘူးမများဘူးနော်အဲအခုဒီမှာဘိဒ္ဓလည်းများတယ်ပြီးတော့များတယ်ဟုတ်တယ်မလားအဲကြော်ဟိန်းတို့နဲ့တောင်ပါဆိုလားဆိုတာဟုတ်လားဈေးရသူတွေပြောကြတာလေ တရှိရပြောပါတယ်ဟွန်းတိုင်းရှိတယ်ဒါမနေ့ကဘုန်းကြီးတို့တရင်ချပြပြီးပြီဘုန်းကြီးတို့တနစ်တာအတွက်10သိန်းမရပဲဘုန်းကြီးတို့ရိတ်တာမလဲပတ်နိုင်ဒါရိတ်တာအတွက်ပြောတာဘုန်းကြီးတို့အတွက်မပါသေးဘူးအခုဘုန်းကြီးတို့စီးနေတဲ့မတော်က9သိန်းလုံးလောက်ပေးရတာစီးကျင်တာတော့ပါကြရိုပေါ့မတတ်နိုင်လို့တော့တင်ထားအေးစီးကျင်တာပြောတာပါလူမခံဘူးတော့မိုက်ပြီးတော့များလားမလူနဲ့ဟွန်းယူပြစ်လိုက်ပါတိုက်တော်ပြီဗျာ ဒါကြောင့်မရိတ်တရေတဲ့ကုလိုရဲ့ဆွဲအကြောင်းဆိုပြီးတော့ရှင်းလို့တော့လေအဲ့ဒီမှာဝါဇုလကနေပြီးနေလိုက်တာတောတလေးလခွနေ့ရောက်ပြီဘယ်နေ့ရောက်သတိကျွတ်ဖို့ဘယ်နဲ့ရက်လုံးဘယ်နဲ့ရက်လုံးအေး15ရက်လို့တယ်ဟောဒီကိုတော့တရားနာနာနိုင်တော့သင်္ချာပါရဂူခွဲတော့ရလာဘုန်းကြီးတို့ကကွန်ပျူတာတရားဟောနေတာဟုတ်လား gain ရှိတယ်ဗျအဲ့ဒါနဲ့ ဝါကျုခဏီသင်္ဃရဲ့အလိုကြတော့မှတကားကြီးကသင်္ဃအတွက်ဆိုပြီးတော့အစရဲ့တင်လဲဟိုတွေရဲ့လူပါတဲ့အဲလိုလူတဲ့အခါကြတော့တကားကြီးအလိုမရှိဘူးတဲ့အာရှင်မြတ်ဘာလို့လုံးမရတဝါသေးလို့တပည့်တော်အရှင်တပည့်တော်တော်ရှင်မြတ်ကတရဏဂုံတိလပေးခြင်းဆွမ်းအလူခံခြင်းဖြင့်တပည့်တော်လူမှာဒါနရေတရဏဂုံတိလပြီးစောင့်တည်ရတယ်တရားကျေးဇူးဆက်တာပါဗျာဓမ္မမူလာပါဗျာဟုတ်တယ်လေတဲ့ သာလာတာကတယောက်တည်းဒါရီသေအောင်ကပ္ပိယမပါဘူးအမှန်ကတော့သုလသုမနာကိုရိတ်လိုက်တာဘာရိတ်လိုက်တာလဲအဲ့တော့တရားကြီးကအေးဟုတ်ပါပဲဒါပေမဲ့တပည့်တော်သားကြီးကတော့ဗျာအခုစက်ကောင်းလေးနဲ့အရွယ်ရောက်လာတဲ့အတွက်ဒါကြောင့်သူ့ကိုခေါ်သွားဆိုသူ့ကိုလည်းမလို့ခြင်းဘူးလေဘာလို့ခြင်းလားတိုင်းတိုင်းဒါပဲတပည့်တော်သုလသုမနာသားငယ်က အခုမှဆယ်မကျော်သေးတဲ့အယွယ်တော်ကလေးဖြစ်နေတယ်ဘုရားလည်းပဲတပည့်တော်ပြောဆိုထားလို့ထိုင်းနေရလျောသွားတော့လိမ္မာရေးကြရှိပါပြီပါရင်နိုင်ရေးရှိပါပြီအရှင်မရကိဟိကတခန္ဓာရင်တော့ခေါ်သွားဗျာဆိုလာသမနာထက်လိုက်တယ်အဲ့ဒီတော့လေအမျိုးတော်တာကိုရောမြတ်ကြီးကအေးတို့ထုံးကြီးဆိုတာပဲဘောင်းမီတို့အင်ကြီးတို့ရှိမလဲကွာဘာလို့ရေးလိုက်တာသင်္ကန်းဝုတ်ဖို့ရေးလိုက်တာဟုတ်ကလား ခုနကဘုန်းကြီးကဘာကိုရေးလိုက်ပါကြလို့ပဲဒီနားဝမှာဟုတ်ပါကြလို့ရေးလိုက်ဩငါလည်းနော်ဒါကြောင့်သူရှင်သမားတွေစားလာနေတာပဲတအောင်နေမီတို့ကသူတို့ကလဝိနေတောင်လွတ်နေကြကိုင်းရှိပါစေဗျာအဲ့လိုနဲ့သွန်ပြီးတော့ပြိတ္တရေဇုလသုမနာကိုမေးကြည့်တဲ့အခါကျတော့ဘဝမာရမီနိုးချချိန်ရောက်တဲ့အတွက်ဒါကြောင့်အာမဗန္တေတပိတော်သင်္ဃဝတ်မဖေဟာ ကုသိုလ်ကပါလာပြီဘာပါလာအခုခေတ်ကြတော့ကကုသိုလ်ကမပါတော့မိဘကထားတော့လဲမနေကလေးကနေတော့လဲမိဘကဟောအစရာလေးလောက်တော့အဘိဓုအောင်လုံးဥမာသူတို့သားသမီးများကြတော့သိတာကြီးဗျာဖြူးကြတော့တို့ကြတော့အေးပိုးတော့ရေးပြလို့ချင်းချင်းချောင်းမခွေးတာမရကားလို့96ပြားတော့ယောဂဝိညာဉ်နဲ့လူထွက်သွားဘာလို့လဲသားမှာသူများကြတော့ထက်မလို့ဘုသူတို့သားသမီးကြီးကြထက်တယ် အဲဘုန်းကြီးတို့ကလည်းစဉ်းစားပြီးသားပါဘိသိက်မြောက်စားမယ်ဖရာကိုယ်သူကတ်စားမယ်ဒါပဲရှိတာကိုဒီပညာမမတတ်ပဲနဲ့ဟုတ်လားအဲအဲကြိုက်တော့ပြီဒါကစမ်းပြီလို့ပြောတာပါအေးအခုပါရမီကုသံလောကင်းဆောလိုက်တဲ့အခါကျတော့မှနိုးကြလာပြီတပည့်တော်ပြုမဲ့ဖရလို့ကိုင်းဆိုရတသပင်စကသံရိပ်ရမည်သံရိပ် ပင်ကတောင်းပေပင်ကတောင်းပေဝရေတလီဝရေတလီသုံးမပါရဏဂောသုံးမပါရဏဂောမဆုံးပီပီမဆုံးပီပီကိုရင်ဝကိုရင်ဝမချွတ်ခေါ်ရသည်မချွတ်ခေါ်ရသည်ဩတစ္ဆပင်ကကမ္မထာနဲ့ခေါင်းရရတာတပတ်သင်္ကန်းတော့သင်္ကန်းပေးတာတပိုင်းပြီးတော့သရဏဂုံယူတာကတပိုင်းဘယ်နှပိုင်းလဲအဲ့ဒါရှင်ပြတာပါပဲ အဲ့ဒါပါလေမန္တကနာပြောစီလိုသလားမလိုပါဘူးတဲ့အဲ့ဒါလည်းသူကအဆန့်နေကြတာလေးတွေတတိထားကြကုသိုလ်ကိုကုသိုလ်သာပြုပါကုသိုလ်ပြုရင်ကုသိုလ်သာရပါစေအကုသိုလ်မရောစေနဲ့နော်ရမယ်ရအကုသိုလ်ကကုသိုလ်ရတာကကောင်းတယ်ဓာတ်တို့ချင်းချင်းပြောခဲ့ပြီးတော့ပြီ ဒါနဲ့ပြိတ္တရေတဲ့ယဟနာဖြစ်သွားတဲ့အခါကြတော့မှရှင်နုရုဒ္ဓကိုရမကြီးကတရဏဂုံသီလပေးပြီးတော့မှဟောကိုရင်ကလေးဖြစ်သွားပြီ။ဘာဖြစ်သွား။ဒါတော့ပြောရင်ကိုပဲဒုဒကာရမတွေသူများအလူဝဲတဲ့ကိုရင်ရဲ့ကုသိုလ်စွမ်းအားတွေကြီးခုနှစ်နှစ်သားလေးနဲ့ထူးခြားသွားယဟနာဖြစ်တယ်ဆိုတာနဲတယ်လား။အဲမိမိတို့မျောလင်းကြတဲ့ပန်းတုံးနဲ့သူရောက်သွားပြီမို့လား။ အေးအဲ့ဒီအခါကျမှတဲ့ဝါကျွတ်တဲ့အခါတကကြီးနှုတ်ဆက်ပန်းကြားပြီးတော့ကိုရင်ကလေးဖယားဆံခေါ်မယ်ဟောတော်ရောဖြစ်ခဲ့တဲ့ရှင်တို့တော့ကိုရင်ကလေးလည်းပဲဘုဟုတ္တရရည်ဆိုပြီးတော့သူနေရာဟိမွန်တာတော့ခေါ်သွားအဲဒီမှာရောက်တဲ့အခါကျတော့ရှင်တို့တို့လားကိုရမကြီးလေနာတော်မူတယ်။ဘာဖြစ်?လေနာပါပါ။အဲဒီလေနာတဲ့ခါကျတော့မှကိုရင်လိမ္မာလေးကရှင်မယား ခြေရကင်းဒီလောယောဂဖြစ်ရင်ဘယ်လိုဟာနဲ့မြပျောက်ကင်းမှလည်းဖေဟာငါလူဝတုံးကတော့အနဝဒအယေမိခင်ကြီးကရိုးရိုးပြီးတော့တိုက်ပြေးလို့ပျောက်ကင်းနေတဲ့ကိုကြီးရဲ့တင်မာဒါဖြင့်တပည့်တော်သွားယူမယ်ဗျာအေးအေးအေးသွားယူသွားယူငါကလွတ်လိုက်တာလို့ပြောအရိယအနောအနဝတအိမ်မှာစောက်ကြနေတာကပန္နခနဂမင်းကြီးဘယ်လို အဲဒီနဂမညင်တဲ့ငါနဲ့ကလည်းကြွဝင်တယ်ငါနာမပြောရင်ဖြင့်အလွယ်တကူရလိုက်မယ်အဲ့ဒါကွင်းကလေးကဘိညာဉ်ကူဆိုင်ရင်နှုတ်ပြီးတကလည်းရေဦးကလေးနဲ့ကောင်းနေပြန်သွားပါတယ်ကွင်းကလေးပဲသွားေတို့သာသနာတော်မှာအဲ့ဒီလိုဝန်တန်းရှင်သာမဏေယဖြစ်နေဆိုပြီးတော့ထူးခြားဆမ်းရစွာ ဖြစ်ရကလေးတွေကြီးညိုရမယ် အဲ့ဒီအချိန်မှာနဝအိမ်မှာပဏဂနဂမင်းကြီးကလည်းပဲပြိတ္တနဂမလေးတွေနဲ့ထုတ်ပြီးတော့ပျော်ဝဲစားတယ်လို့ခေါ်မလားပဲနော်အလူလေးတွေနဲ့သုရတိတဲ့နာရဏီတဲ့မတ်သကိနာတဲ့မဟာလာဘီဘီတဲ့မတ်လီလာဒေဝီတဲ့ကြိုက်ပြောစား ဇာလန်တပုတ်ကကာရိုက်တာဆိုတဲ့ဇတ်ဆောင်သိမှာဒီဇာလန်နားလည်းမှာပေါ့စုရတိရဲ့ဒါရဏီရဲ့မသိနာရဲ့မဟာဘိဝီရဲ့မလီလာဒေဝီရဲ့ဘာနဂါနဂမင်းကအဲ့လိုနဂမလေးတွေနဲ့ဆိုပြီးတော့ပြောမြူနေတဲ့ပတံကျေမင်္ဂနောတွံငယ်စေဒီပိတံနေရောဝိနာဓမ္မယောတောယောနာပါရိနံလူတောနုတေခတာဝုနောအဲ့ဒါသုရတိဆိုတဲ့နဂမလေးကပြောတာ ဘယ်သူအားမြောက်ပြီးတော့နာရဏီလေးကလည်းအာကြမကဆိုပြီးဘီမာလာကြရာနေမာနိတုံချံဝါရိဇဘာနာနိဘဝံသရာရိယောဣမာတတိပပရမညောသမန္တတောတိဗ္ဗအကြသန္တမဝါကြနေယောနေတာမေသာတိမနောဇာရောကေမတယောနာတပောခရောဇေယောဒုဗိတနာလေလားနားပါဘူးဘုန်းကြီးလည်းမသိဘူးယဒုက္ခ ဟောနဂမတွေဆိုတာပဲအဲလိုဆိုပြီးတော့မာတာသတံပိတမန္တရေယေနာပါလုနာပါတိတနာဇဝံသမမရယသမရယဘဂဝယဓမ္မန္တယောရေနိနာနာပပမတိရိဘာပပမန္တယောရေဘာပဲဖြစ်ဖြစ်ရုပ်နဲ့အတန်တော့လိုက်တယ်မဟုတ်ဘူးအဲမရိလား အဲရုပ်နဲ့အလာတော့လိုက်တယ်ဗျာအဲဒီတော့နဂမလေးတွေနဲ့ပွဲချင်းခံပြီးတော့ပဏ္ဏကနဂမင်းကြီးပျော်မြူနေတယ်ကိုရင်ကလေးကကောင်းပြီစာရင်ပြန်ဝဲပြီးတကားလားရှင်းလို့တော့ဒါလေးနာပြတ်ဖို့ရအတွက်အနဝရအိမ်သွားတယ်ကိုရင်လည်းမြင်လိုက်ပါရောကိုရင်ကလေးကသူနောဤမေနာဘာသာဥက္ကတိသမဟာဗလာ ဒိမေပါဠိယကတံပေသစ္ဆထမိအာဂတောမဟာဗလာအာသွန်လုံးလာရှိပေတော်နာဂရတာဩဃတေတာကြီးမသောတဘုတေသောရှိပေတော်နာဂရတာဩပနကနဂမေဘေသစ္ဆထမိဘေသစ္ဆထမိအလုံးမအာဂတောဤရသောလာတိအမိဖြစ်ပါ၏ဒါနမထို့ကြောင့်မေငါအာ ဗာဏိယကတမမယလာပါဘူးဟောဒီအောက်ဤဩကလေးဆိုတဲ့တဥဇာကိုဒေဟိစေရနာကြည်ပြုပေးလူပါလေတော်လားဥနကာယောဂရင်ကြီးစွာနဲ့ဂုံကုနေတရားအထထပြောပြီးတော့အဲ့ဒါကိုရင်ကလေးကရေးအလူခနဲ့ကိုရင်ကလေးကပါပါလေ ပြီးတော့လူသားနဲ့ခါမှလည်းပဲအလဟမမဟုတ်ပါဘူးတဲ့ဆေးဖို့အတွက်ပါဘာအတွက်အေးဆေးအတွက်တဲ့ရှင်းတော်လို့ဒါဆိုလည်းဥပိ္ပဇေဆရာဥပိ္ပဇေဆိုတာသာသနာတော်ရဲ့ဖခင်ဥပိ္ပဇေဆိုတာပါအေးဒါကြောင့်မိဘကိုကျေးဇူးမကန်းကောင်းတယ်လို့ရှင်ရဟန်းပြုဘူးသူတွေဟာဥပိ္ပဇေဆရာသူမမေ့ရဘူးဗဂတိတာမမေဆိုတာဘုရားပွဲတဲ့အခါရောမပွဲတဲ့အခါမှာရော အဲပြောရရင်ပုံမဆုံရတဲ့အခါဖြစ်ပေါ်လာနိုင်တယ်ဒီရှင်သာမဏေယဟန်ဆိုတာကသာမဏေတော်ပွင့်လင်းတဲ့အခါမျိုးမှသာရပါွယ်ရှိပါလေဟုတ်ပါလားအေးပြီးတော့ပြမမင်းကြီးကယဟန်ခံပေးနိုင်သလားဟေးယဟန်ခံပေးလို့ရလားမရပါဘူးတရားမင်းကမရပါဘူးဗျာဒါလို့မပြောနဲ့လေ အေးတရားမရဘူးလို့ပြောရင်တော့ကြသူတယောက်တည်းဥစ္စာတယ်လို့ဖြစ်နေမှာပေါ့စကားပြည့်ပြည့်စုံစုံပြောပါမရတာတော့မရဘူးပေါ့မရဘူးကမရလို့မှားရပြောရင်လည်းမဖြစ်ဘူးနော်မြမမင်းကြီးကကိုရင်ဝတ်ပဲလို့ရသလားမရပါဘူးဗျာတရားမင်းကအေးအဲ့ဒီလိုပြောမှပေါ့ဒါကြောင့်တရားမရဘူးဆိုတော့သူတယောက်တည်းဥစ္စာတယ်လို့အေးအဲ့ဒါလေးတွေတရိတာဗျာ ဟောယဟန်သံဃာတော်များကပြုပေးမှရတာမဟုတ်လားအေးဒါကြောင့်ဥပ္ပဒေဆိုတာပါဒနာတော်ရဲ့ဖခင်အမှန်ကန်ပုဂ္ဂိုလ်ဗဂရိမိဘဆိုတာဘုရားပွင့်ပွင့်မပွင့်ပွင့်ဟုတ်မလားဟောဒီရှင်သမဏေယံဆိုတာကပါဒနာပွင့်လင်းတဲ့အခါမှရတယ်အဖေလိုသဘောထားရဘယ်လိုသဘောထားရလဲ အခုခေတ်တော့မပိုက်သားရှိပြီးသားဆိုပြီးတော့ငွေရှိရင်ပြီးသားဆိုပြီးတော့ငွေမျက်နှာတော့လိုက်နေကြတယ်တချို့ပြောကြသေးတယ်ကျောင်းသားတော့ရောက်သားဖေရလူစရာမရှိလို့မဝင်ဘူးဆိုတော့ဘုန်းကြီးတွေကငတ်ကြီးကြတယ်ဟုတ်မလားအေးအဲ့လိုလည်းမလုပ်နဲ့ရဝင်မောဝင်တော့မျက်နှာမြင်တော့ပုံပြီးတော့မေတ္တာတရားဩငါတပည့်လေးငါကြည်ကိုရင်ဝတ်သွားတာငါကြည်ဟန်ကန်းသွားတာငါဒီတရားထုတ်သွားတာစာမြင်သွားတာလို့မေတ္တာမပိုရဘူးလား အခုတော့မဟုတ်ဘူးတို့တရားဓမ္မတွေကစီးပွားရေးလောဘသောတက်နေကြတာဖြူလာတော့ရောက်သားပဲရတယ်လှူစရာမပါလို့မဝင်တော့ဖြူစရာလို့ငတ်ကြီးကြတယ်အာမေလာကြည့်တာရေကတိတာမှာနှလုံးတရင်းစားတဲ့ကဒေဝူကြော်ညာတွေဖြတ်ပြီးကတ်တယ်လီဖုန်းနဲ့ဟုတ်တယ်မလားအမေလာကြည့်တာမှာငတ်မနေပါဘူးအဲမေတ္တာစေရနာရှိရင်ဒုပရိသရအောင်ဝင်ခဲ့ကြဘုန်းကြီးတို့ကကြည့်မနေဘူးပြောပေးနေမယ် သမင်းတန်ဟင်းတန်အဲဝီစီကင်းကြီးကိုပေ350တူးထားသမင်းတန်ဟင်းတန်အဲရေပဲနော်ခိုင်းတော်ပြီဗျာအဲ့ဒါနဲ့ပြိဿရေတဲ့သူနောဤမေနာခရာသာဥက္ကတိသမဟာပလာဒိမေပဏိယကတံမေတိတ္တသမိအာဂတောတဲ့ မဟာဗလာအစွမ်းလုံးအားရှိပင်လောဥက္ကတိဇာတကုတေဇောအစိအနုကိုကြည်မပေသောနာဂရာဇပါဏကလို့အမည်ရပါတယ်ဥနကဒေနိတာတံစေလောဣတယိယသောအာဂတောလာတိအမိဖြစ်ပါပေ၏မေငါအပါဏိယကတမမြလာပါဘူးဟောဒီရေအိုလေတလုံးသားမြလာသောရေကို ဤဩကလေးတလုံးဖြစ်အောင်ဒေဤစေတနာပြေပြုပေးလူပါလေတော်လားဩနဂါအေးရေလေးတအိုးလောက်စေတနာကြည်ယူနဲ့ဆိုပြီးတက္ကလာပေးလိုက်ပါလားဩနဂါလို့တွင်ကလေးကယူသယင်ကြီးစွာနဲ့ရေလူခံပါတယ်။ဘာလို့လဲ အဲဒီတော့ဟိုကကစားနေတဲ့ပျော်ကန်းဖွင့်နေတဲ့ပဏ္ဏကနဂါမင်းကြီးကသူ့ဘဝတော့ပဲလာရောက်နောက်ဆက်ပြီးတော့ဖြည့်ချီးတယ်လို့သူကအထင်ရောက်နေတယ်နော်လောကနှလုံးသွင်းဆိုတာခက်တယ်နှလုံးသွင်းဆိုတာပါခက်တယ်ဗျာဟောမင်းတို့မင်းကြီးတို့လက်ထက်တို့ကြားဘူးတယ်မို့လားအေးအဲ့ဒါကိုတော်တွေမညီမညွတ်ဖြစ်နေတော့မဟာတဝန်ကြီးတွေကသွားပြီးတော့ခိုင်းနေတာကိုတော်တွေညီညွတ်အောင်လုပ်လို့ပြောလိုက် ဟိုကကိုတော်တို့မညီညွတ်ရင်သူအကုန်လုံးဓာတ်နဲ့ဖုတ်တာတယ်အဲ့ဒါကိုမင်းတို့မကြီးကြတော့ဟာငါကအဲ့လိုခိုင်းတာမဟုတ်ညီညွတ်အောင်ဖြစ်နိုင်လို့မင်းတို့အတတ်နိုင်လို့လိုက်ရောပြီးတော့ကြင့်မှာပြောတာငါကကိုတော်တွေကိုညစာမစားတာနဲ့အဝါမပြုတာကိုကကျင်တတ်လာပြီတဲ့မင်းတို့မင်းကြီးတို့သာသနာကျင်ယူတယ်ဟုတ်ပါလားအေးအခုလည်းတို့တရားဓမ္မတွေသာသနာကျင်ယူတတ်အောင်ကျင်ယူပါသာသနာပါလား အေးကြီးညိုပါဘုန်းကြီးတော့အကောင်းကြီးလည်းတော့ဝန်မခံပါဘူးကုထုတင်သားတွေသစ်တဲ့ပင်ကဘယ်ပင်ကမှအကောင်းကြီးဘယ်တိုင်းကမှအကောင်းကြီးလို့သိတယ်လားရှည်တိုင်းကလည်းအကောင်းရောပူဇော်